န်းကြီးတို့ရင်ဘက်ကကာနုပဒနာအဆုံးပိုင်းအတုပတေအတုပရှုနည်းမရဏတတိရှုနည်းပေါ့တကယ်လက်တွေ့ပိုင်းကိုပြောနေတော့သုတ်တန်ထဲမှာသွားပြီးတော့တေခြင်းတရားဆင်ញင်တဲ့နေ့အရင်ဘက်ကပြောပြီးပေါ့ဒီနေ့တော့ဘုန်းကြီးတို့သုတ်တန်ထဲမှာသွားပြီးတော့အတုပဆင်ញင်တဲ့နေ့ဒါကိုပြောဖို့ရပါတယ် ပထမဆုံးသိခြင်းတရားဆင်ញင်တဲ့နေရာနေဒီကလည်းဆက်ပြီးဆင်ញင်ခံရတော့ကိုကမြုပ်ထားတဲ့ခြင်းမေးမှာထိုင်ပြီးတော့လည်းရှုမှတ်နိုင်တယ်ကုထိတ်မှလည်းထိုင်ပြီးရှုမှတ်နိုင်တယ်ကုထိတ်ဆိုကုထဲမှာရှိတဲ့ယုံလောင်းပေါ့ကုကြားကုနှစ်ခုကြားနဲ့တစ်ဖက်ကိုထိုင်ပြီးရှုမှတ်နိုင်တယ်ကုပေါ်တက်ပြီးတော့လည်းဒီယုံလောင်းကိုရှုမှတ်နိုင်တယ် အဲ့လိုရှုမှတ်တဲ့ခါကျဒီရောက်လောင်းတော့ခွန်ကြီးတော့မမြင်ဘူးပေါ့ဗျာအရင်တော့ကမြင်ဘူးတဲ့လောင်းပဲအာယုံကြည့်ပါဒီတွေကလောင်းတော့စေကုနဲ့ဖော်ထုတ်တယ်ဖော်ထုတ်ပြီးငကိုမြင်ွယ်ဘူးပြီးတဲ့လောင်းကို ပြန်ပြီးဆင်ញံနှလုံးသွင်းရနေ့ကလည်းပြောခဲ့ပါပြီမသေးခြင်းတုတ်တန်သွားမရဏတတိယနာနာပါသူညောင်လေးပင်တော်ရဆရာတော်မိန်ထားတော့ မတရားနိဗ္ဗာန်ရောက်ခြင်းတော့သိခြင်းတရားတွေမြင်လွယ်တဲ့သုတ်တန်သွားပြီးတော့သူတို့ကောင်းတရားတွေအထောက်ရလို့သိခြင်းတရားတွေမြင်ရင်ဘုရားဒီခန္ဓာကိုယ်ပေါ်မှာခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ပစ္စည်းနဲ့ပတ်သက်ပြီးတော့ယာရုနဲ့ပတ်သက်ပြီးတော့ပညာနဲ့ပတ်သက်မန်တက်ဆရာအကြောင်းမရှိဘူးဗျာမန်ကလို့လို့ရှော့ကြတော့သူတို့ကောင်းတရားထုတ်တွေကမန်မရှိမှရရင်မန်ရှိရင်တော့မရဘူး သူတော်ကောင်းတွေကြတော့ဒီမန်ရဲ့အပြစ်တွေသိတဲ့ခါကျတော့တတ်နိုင်တဲ့မန်ကို ချိုးနိုင်တယ်သူတော်ကောင်းစိတ်ဓာတ်ရှိလေလေမန်ကိုချိုးနိုင်နိုင်တယ်သူတော်ကောင်းစိတ်ဓာတ်ကင်းလေလေမန်ကတက်လေလေပေါ့ဗျာအဲတော့ဒီမန်မာနတွေကြတော့ဘုန်းကြီးတို့တွေတေခြင်းတရားကိုဆင်ញင်ရတာပေါ့အခုကတော့ဘုန်းကြီးတို့ကလည်းနီးပဲပြောရတော့ဘုန်းကြီးကိုယ်တိုင်ဆင်ញင်မှာဘုန်းကြီးကိုယ်တိုင်မာနကြတေခြင်းတရားမြင်အောင်ဆင်ញင်ရတာပေါ့နော်မဆင်ញင်တိုင်းတော့ မှမကြပါဘူးမှမကြရင်တော့ဘယ်နေရာနေနေဘယ်နေရာရောက်ရောက်အဆင်မပြေဘူးပေါ့ဒီအတ္တမမနာတွေကြားဖို့တည်းဘုန်းကြီးတို့သိချင်းတရားဆင်ခြင်တယ်ဒီလိုမှတ်တာပဲနော်ဒါလေးချင်းချုပ်ပြန်ပြောမယ်သိသွားတဲ့ယောဂလာတုနော်ကိုကချင်းဘေးမှာထားမိဆိုဒီထဲမှာရှိတဲ့ယုံလောင်းကိုစေကုနဲ့ဖောက်ထုတ် ကိုမြင်ခဲ့ဘူးတဲ့ကိုအရင်သေပြသွားတဲ့ပုဂ္ဂိုလ်ကသေသွားတဲ့ပုဂ္ဂိုလ်ကိုတရားပြသွားတာပဲသူ့ယုံလောင်းကိုအာယုံပြုရတယ် သူ့ရုံလောင်အာယုံပြီးတော့လူတိုင်းလူတိုင်းဟာမွေးလာရင်သိချင်းသိရပါလားဘလောက်ပဲဘုံကြီးကြီးသိချင်းတရားနဲ့ဆုံးတာပါလားဘလောက်ပညာတတ်တတ်သိချင်းတရားနဲ့ဆုံးတာပါလားသိချင်းတရားကိုရှောင်ရတိတ်ရမရပါလားဆိုသူများရဲ့အသေးကိုမြင်အောင်ကြည့်ပြီးဆင်ခြင်ပြီးတဲ့အခါကျတော့ကိုယ်အသေးကိုမြင်အောင်ကြည့်ရအဲဒီကိုအာယုပြုထားတဲ့ယုတ်ကလနေရာမှာ ကိုယ့်ရဲ့ ပေါ်ရီအစာထိုးပေါ့ကိုယ်ယောဂလစာထိုးရတယ်ကိုယ်ယောဂလဆိုကိုယ်အိပ်ပျော်နေတဲ့ပုံပေါ့ဗျာကိုယ်အိပ်ပျော်နေတဲ့ပုံလည်းသိချင်းတစ်မျိုးပဲငါလည်းပဲသူ့လိုပဲမိုးရလာလို့မုတ်ချတရားမှာပါလားငါရသက်ရှင်မှုကသိချင်းတရားနဲ့သူ့လိုပဲသိချင်းတရားနဲ့ဆုံးသတ်ရမှာပါလားငါသူ့လိုပဲသိချင်းတရားကိုရှောင်၍တိမ့်၍ပြည့်၍မလွတ်နိုင်ပါလားဒီလိုညာနဲ့မြောင်ဆင်ညာ သေခြင်းတယောက်နည်းနည်းမြင်နည်းနည်းမှန်ကြတာပေါ့ဗျာများများမြင်များများမှန်ကြပါအဲ့ဒါကြောင့်သေခြင်းတယောက်ဆင်ញင်ပေးရမယ်ပြီးတဲ့အခါကျမှအာတုဘဆင်ញင်မယ်အာတုဘဆိုရှင်အာတုဘတေအာတုဘနှစ်မျိုးပေါ့နော်ဘုမာတော့တေအာတုဘရင်ဆင်ញင်ရတယ်ညကတညလုံးလုံးတော်တော်ညင်းနေအောင်ထိုင်မယ်ဆိုရင်တော့ဉာဏ်နဲ့ရှင်အာတုဘတို့ကို နှစ်သက်တဲ့ကမ္မထာနဲ့ပွားနိုင်ပါတယ်ဘုမာတော့တေအာတုတေအာတုဘရှင် သေနေတဲ့ပုဂ္ဂိုလ်ကြည့်ပြီးတော့ယောဂလကြည့်ပြီးတော့မရဏတတိဆင်ញံစေပြန်ဒုတိယကအတုပပေါ့သေယတုပသေယတုပကဗုဒ္ဓကဘာတိပဒံတုတ်တံကြတော့၉မျိုးဟောခဲ့တယ်ပေါ့နော်ဘုန်းကြီးတို့ဝိတ္တုတိမဲ့တို့အခုယောဂီတို့တော်များများပြီးတော့မှသင်နေကြတယ်အဲ့ဒီသင်ညိုတယ်လို့ကြတော့အတုပ10မျိုးပြတာအဘုန်းကြီးမဆုလည်းပေးထားပါတယ် အဲဒီမှာဆိုရမှပြန်ပြောပြပါမယ်။ဘာဖြစ်လို့မြတ်စွာဘုရားကသေအာတုဘကို ကိုမျိုးဟောတယ်လဲဆို သင်္ချိုင်းတစ်ခုမှာ အလိုလိုသေးနေတဲ့အတုဘတွေအလောင်းကောင်ပုံတွေကိုရည်ရွယ်တယ်မြတ်စွာဘုရား။သင်္ချိုင်းတော့ဝိဒီသင်္ဃာအဘိဓမ္မတသင်္ဂျိုတို့ဝိသုဒ္ဓိမတ်တို့ကြတော့နေရာမျိုးစုံမှာတွေ့တဲ့နော်နေရာမျိုးစုံမှာဆွပြထားတဲ့ ဆွန့်ပစ်ထားတဲ့သူဘာရဲ့လုံလပြောကအကြောင်းပေးနေတဲ့အလောင်းကောင်ပုံကိုပြောတာနော်အဲ့ဒီမှာနောက်ထပ်အဲ့ဒီဒါနဲ့ပတ်သက်နောက်ထပ်အစ်ပို့ထားရှိရှိသေးဘူးလားမသိဘုန်းကြီးကမှားနေလို့ထပ်ရိုက်ခိုင်းတာအဲ့ဒီသုတ်တန်နဲ့ဆိုပေါ်ပြသုတ်တန်တစ်ခုနိုင်အပေါ်မာသီဗံသုတ်တင်သုတ်တန်တစ်ခုနဲ့ဆွန့်ပစ်ထားတဲ့အလိုလိုသေးနေတဲ့အလောင်းကောင်ပုံနော်ဗိမထဝိသုဒ္ဓိမတ်တို့ကြာနေရာများစွာဆွန့်ပစ်ထားသူတို့ဘာလုံလပြောကကြောင့်သေးနေတဲ့အလောင်းကောင်ပုံ အဲ့ဒီလိုကွက်ပြမှုအကြောင်းမို့ကိုပါ10ပါဖြစ်တယ်ပေါ့အဲ့ဒီမှာသူကဝိသုဒ္ဓိမမာတိကဆက်ရှင်းပြတာတော့မာတိပလတော့မှာတဲ့ဝိပဿနာရေးဆွမ်းပြီးဟောထားတယ်ပိမထဝိသုဒ္ဓိမတို့ကြာသမထရေးဆွမ်းပြီးအဲ့ဒါတော့မသေးကြဘူးပြတကယ်တမ်းကျမာတိပလတော့မှာပထမပိုင်းကသမထအနေနဲ့ပဲဟောတာပဲပြီးမှတော့ဝိပဿနာရှုဖို့ဆက်ဟောတာများတယ်အဲကြောင့်ပထမဒုတိယစကားကတော့ တကယ်တော့ဟိုလိုပြောရင်တော့ကောင်းတော့ဘူးမာသရိပံတော့မှာကသမ္ထဝိပဿနာဆွမ်းနှမျိုးလုံးဟောထားတယ်ဆိုပို့ကောင်းတယ်ပိရမတ္တဝိသုဒ္ဓိမေတ္တောမှာတော့သမ္ထဆွမ်းမျိုးဟောထားတယ်ဆိုဒါဆိုရင်တော့ပို့သဘာဝကြတော့အဲတော့အတုပက9မျိုး10မျိုးရှိတယ်မြတ်စွာဘုရားကျတော့ဒီတေအတုပကိုအလောင်းကောင်ပုံအနေနဲ့နှစ်ခု ဟောတယ်အယိုးစုအနေနဲ့ခုနှစ်ခုဟောတယ်ဒါလေးကြံ့မြတ်ထားမယ်နော် ဘုန်းကြီးတို့ဒီသင်းညိုတို့ဝိသုဒ္ဓိမတ်တို့ကြတော့အလောင်းကောင်ဘုတ်ကိုကိုခုခေါ်တယ်ကိုခုတို့ကရှုခိုင်းတယ်အယိုးစုကြတစ်ခုလေးပဲရှုခိုင်းတယ်သူကဘယ်လိုတွေခွဲတာလဲဆိုတော့မြတ်စွာဘုရားကကြတဲ့ဒီအလောင်းကောင်ဘုတ်ကိုတစ်ခုပဲမိန့်ထားတယ်သင်းညိုတို့ဝိသုဒ္ဓိမတ်ကြတော့သူကဘယ်လိုလာလဲဆိုတော့ဖူးရောင်ကြွတဲ့လောင်းကောင်ဘုတ်အညိုကမဲခွက်တွေစိမ့်ထွက်ထားတဲ့လောင်းကောင်ဘုတ်အဲ့လိုမျိုးတွေခွဲတယ်ပေါ့ သွေးတွေယိုစီးနေတဲ့လောင်ကောင်ပုတ်ပြည်တွေယိုစီးနေတဲ့လောင်ကောင်ပုတ်ဒါမျိုးတွေခွဲလိုက်တာပေါ့ဟိုမှာတော့မြတ်စွာဘုရားကြားအဲ့ဒါတွေပေါ့ပြောသွားတယ်ညိုကွယ်မဲကွယ်တွေစိတ်ဖူးယုံကြွတက်နေတဲ့သွေးတွေပြည်တွေယိုထွက်နေလောင်ကောင်ပုတ်ဒါမျိုးရှုရကပေါ့ရှုလို့ရပါအဲ့လိုနဲ့မြားနေတာပေါ့နောက်ပြီးတော့ခါကျမြတ်စွာဘုရားကကြာတရိษံအလုံးဆတ်တောက်နေတဲ့လောင်းကောင်ပုံအနေနဲ့ပြောသွားဒီမှာကျသူက အဲခွေးတို့အစာရည်အကောင်အကောင်ကြီးကြီးတတ္တဝါတွေစားနေလောင်းကောင်ဘုကတစ်မျိုးအသိညို့လို့ကြပိုးလောက်တွေစားနေလောင်းကောင်ဘုကတစ်မျိုးတစ်မျိုးခွဲတယ်အဲကြောင့်အများကြီးကွဲထွက်နောက်ပြီးတော့သူကဘယ်လိုခွဲပြန်လဲဆိုတော့ဟိုရန်သူကအမြင်ကလို့ခါကနေပိုင်ဖြတ်ပြီးတတ်တဲ့လောင်းကောင်ဘုကတစ်မျိုးနှစ်ပိုင်းပြသွားလို့ခါကနေခုတ်ဖြတ်တတ်ထားလိုက်အဲလိုတွေ့ရတဲ့လောင်းကောင်ဘုကတစ်မျိုးဒီချို့ကြလဲအမြင်ကတဲ့ခါကျတော့ နာကြီးချက်တွေရှိအကောင်းတခြားကိုယ်တခြားခြေတော်တခြားလက်တခြားလို့ခုတ်ဖြတ်တတ်ပြတ်ထားတဲ့အလောင်းကောင်ဘုရားတစ်မျိုးအဲ့လိုတွေခွဲလိုက်တာဘူးခွဲလိုက်တကအများကြီးဖြတ်သွားတော့နော်ဒါကခွေးတွေကြီးတွေလက်သားတွေဒီအကောင်ကြီးတွေကဗြဟ္မာကိုက်စားနေတဲ့လောင်းကောင်ဘုရားတစ်မျိုးအဲ့အကောင်တွေကကိုက်စားပြီးဟိုနာပြတ်ထားဒီနာပြတ်ထားအဲ့ဒါမျိုးလောင်းကောင်ဘုရားတစ်မျိုးဆိုဒီလိုပြောတော့အယိုးစုအနေနဲ့ကသူကတစ်ခုပဲပြောသွားတယ် ဖះကတော့ခုနှစ်ခုရှုခိုင်းတာပေါ့အဲ့ဒီခုနှစ်ခုထဲမှာလည်းဘုန်းကြီးတို့ပေါင်းပြီးရှုလို့ရတာတွေရှိပါတယ်ရိုးစုရှုတဲ့အခါကျတော့သူများရဲ့အယိုးအယိုးစုတစ်ခုကိုကမြောင်ကြည့်ရတယ်ရိုးစုခေါင်းရိုးတွေမြောင်ကြည့်ထားမယ်ကိုယ်ရိုးတွေနှမ်းရိုးတွေမြောင်ကြည့်ထားမယ်တွင်ပစုံရိုးတွေခြေတော်ရိုးပေါင်ရိုးတွေခြေတော်ရိုးတွေစာယူလို့ပေါ့အဲ့တော့အောက်ကနေအပေါ်ပေါ်နေအောက်တေချာကန်ကြည့်မြင်အောင်ကြည့်ထားတယ်တကယ်မြင်နေမှာဘုန်းကြီးတို့ ညကရှုလို့ခါပုံလွယ်တယ်။ခေါင်းရိုးဆိုခေါင်းရိုးကွက်ကွက်ကွယ်မြောင်ကြည်တာသူများခေါင်းရိုးအဲ့ကြောင့်မှရှုလို့လွယ်တယ်။ညာသောဒီရိုးစုကမ္မထာပို့ပြီးတော့ရှုရတာလွယ်တယ်ပေါ့ဗျာ။ညာသောအဲ့ဒီနေရာမှာတော့ဘုန်းကြီးတို့အခြားခြားရှုခန်းရတာဒါမျိုးတွေပြောတယ်ပေါ့။အဲ့တော့ခုနသေခြင်းတရားကိုဆင်ခြင်ပြီးတဲ့နောက်ပိုင်းမှာအတုပရှင်အတုပရှုခိုင်းပါ။ဒါကိုလည်းဘုန်းကြီးဗုဒ္ဓမန္တုဗမတုတ်ထောက်ပြီးတော့ နိဗ္ဗာန်ကိုလိုချင်ရင်ခန္ဓာကိုယ်ရဲ့အပြစ်ကိုမြောင်ကြည့်ဘုန်းကြီးတို့တွေခန္ဓာကိုယ်ရဲ့အပြစ်မမြင်သေးချစ်ခင်နေမှာပဲသူခန္ဓာကိုယ်လည်းချစ်ခင်တာပဲကိုယ်ခန္ဓာကိုယ်လည်းချစ်ခင်နှစ်သက်နေတာပဲအဲ့လိုပုံကောမြောင်ဘယ်နည်းနဲ့မှနိဗ္ဗာန်မလွယ်ပါဘူးရောက်ဖို့ဝေးနေဦးမှာပဲခန္ဓာကိုယ်ရဲ့ကိုယ်ခန္ဓာကိုယ်အပြစ်ပဲဖြစ်ဖြစ်သူခန္ဓာကိုယ်ပဲဖြစ်ဖြစ်ဖြစ်ပြစ်ပဲဖြစ်ဖြစ်ဒါမြောင်ကြည့်ရတော့မြင်လာရင်မချစ်ခင်တော့မချစ်ခင်မနှစ်သက်ရင်ဒီခန္ဓာကိုယ်ရလွတ်အောင်လုပ်တော့ဗောဗျာ ယုံမောင်းလိုက်လွတ်အောင်လုပ်တာပေါ့အဲဒါကြောင့်နိဗ္ဗာန်ကိုလိုချင်ရင်ခန္ဓာကိုယ်ရဲ့အပြစ်ကိုမြောင်ကြည့်ဆိုတော့ဒီအပြစ်မြောင်ကြည့်တာပါအပြစ်မြောင်ကြည့်ရင်လောဘတွေကလိုလိုကွာကြလာလိုက်အဲဒါကြောင့်အတုပါရှုဖို့လဲလိုတယ်ဖြစ်နိုင်တော့အဲ့လိုသင်္ညာတွေပါရှုနေရှုနိုင်တယ်အဲ့ဒီလိုမှမောရင်လဲကိုဟာကိုကိုယ်အိမ်ကိုလည်းနေထိုင်ရင်လည်းရှုမှတ်လို့ရပါတယ်ဘယ်ချိန်ကာလမဆိုပေါ့အဲတော့အတုပါရှုတဲ့အခါကျတော့ ခုနလိုသေအာသုဘပြီးမှရှုခိုင်းတယ်။များသောအားဖြင့်ဘုန်းကြီးတို့တွေတော်တော်များများကတရားတွေဘာတွေမကျင့်ဘူးရင်ကမ္မဋ္ဌာန်းဆရာမဟုတ်ရင်သူတို့ကတော့အတုပရှုကြတာများတယ်။သေခြင်းတရားဆင်ခြင်ခိုင်းတာနည်းတယ်။ဘုန်းကြီးတို့ဒီလုပ်ငန်းစဉ်တွေ join ရင်လှုပ်ဖူးတဲ့ပုံကောများကြတော့သေပြီးမှအတုပအလောင်းကောင်ပုံစံဖြစ်တယ်။ဒါကြောင့်မို့သေခြင်းတရားကိုအရင်ဆင်ခြင်ခိုင်းတယ်ပြီးမှအတုပဆင်ခြင်ခိုင်းတယ်ပေါ့ဗျာ။ အဲ့တော့တရားသူကဆင်ញင်တဲ့ခါကျပထမဆုံးဘာဘယ်လိုဆင်ញင်ရလဲဆိုဘုန်းကြီးတို့ခန္ဓာကိုကြည့်လိုက် ပေါ့နော်မသေးခင်မို့ဒုက္ခနာကိုယ်ခန္ဓာကိုနှစ်သက်နေကြတာသေသွားတဲ့ခါကျဒီခန္ဓာကိုယ်ကြီးအပုတ်ကောင်ကြီးဖြစ်လာအကောင်ပုတ်ကြီးဖြစ်လာဘလို့မှသုံးလို့စားလို့မရတော့အဲကြောင့်မို့သေသွားတဲ့ယုတ်ကလတစ်ခုကြည့်အာယုံပြုအာယုံပြုပြီးတော့အော်သေသွားရင်ခန္ဓာကိုယ်ကြီးအပုတ်ကောင်ကြီးဖြစ်သွားပါလားအကောင်ပုတ်ကြီးဖြစ်သွားပါလားအတုပဖြစ်သွား အတူတူပဲနော်ဒါပဲအတုပဆိုတဲ့အားနဲ့အပုတ်ကောင်စွာနဲ့အတူတူပဲဒါကိုဘုန်းကြီးတို့လောလောကူပွားရင်သူများရဲ့ယုတ်ကလကိုကြည့်ပြီးတော့အပုတ်ကောင်ပုတ်ကောင်ကောင်ပုတ်ကောင်ပုတ်အတုပအတုပအတုပနော်ဒီလိုလဲပွားလို့ရတယ်ခုနလိုဩတည်သွားရင်ခန္ဓာကိုယ်ကြီးအပုတ်ကောင်ဖြစ်သွားမလားကောင်ပုတ်ကြီးဖြစ်သွားမလားအတုပကြီးဖြစ်သွားမလားဒါကိုမြင်အောင်ကြည့်ရပြီးမှသူများရဲ့ခန္ဓာကိုယ်တည်တခြားယုတ် ပုဂ္ဂိုလ်ရဲ့တည်သွားတဲ့လောင်းကောင်ပုဂ္ဂိုလ်ကြည့်ပြီးတော့အတုပဖြစ်မြင်ပြီဆိုကိုယ်ခန္ဓာကိုပြန်ကြည့်ရနော်။ဟောငါလည်းပဲတည်သွားရင်ဒီလိုပဲခန္ဓာကိုယ်ရပုဂ္ဂိုလ်ကြီးဖြစ်သွားမှာမလားအကောင်ပုဂ္ဂိုလ်ကြီးဖြစ်သွားမှာမလားအတုပကြီးဖြစ်ရမှာမလားဒီလိုဆင်ញင်ဒီမှာဘုန်းကြီးတို့ခဏတော့ပြောပြတာရှိပါတယ်ရှင်အတုပပွားတဲ့ခါကျတော့အစ္ဆတကိုယ်ကိုယ်ခန္ဓာကိုယ်ရင်ပွားပါတယ်ပြီးမှသူများကိုရင်ပွားပါတယ် တေအာသုဘရှုတဲ့အခါကျရင်တော့ဗဟိတအလောင်းကောင်ပုဂ္ဂိုလ်ရှင်ပွားပါတယ်ပြီးမှကိုယ်ခန္ဓာကိုပွားဒါလေးမှတ်ထားဘုန်းကြီးတို့မာသရိပတ္တသုတ်တာနဲ့မှကျတော့ဘုရားကဣဇဒဝါဗိဒဝါဒီလိုပဲတာမဟောသွားတကယ်ရှုခင်းရှုခကအဲ့လိုရှုရမယ်ဒါလေးမှတ်ထားမယ်နော်ပြန်ပြောပါမယ်ရှင်အာသုဘရှုမယ်ဆိုရင်ကိုယ်ခန္ဓာကိုယ်ရင်ရှုပါ32ခုတာသားလို့ဒါတော့ကိုယ်ပေါက်တော့ကိုယ်ခန္ဓာကိုယ်ပြည့်မြင်ပြီဆိုသူများခန္ဓာကိုယ်ဆင်ញင်လို့ရပါတယ် သေအာသုဘဆင်ញံတဲ့ခါကြရင်တော့ဗဟိတအလောင်းကောင်ပုတ်သူများသေနေတဲ့တခြားပုဂ္ဂိုလ်ရအလောင်းကောင်ပုတ်ကိုယင်ရှုပါပြီးမှကိုယ်ခန္ဓာကို ပြန်ရှုပါဒီလိုမှတ်ထားဒီတော့ပထမဆုံးဗာရှုမလဲဆိုသေသွားရင်ဒီခန္ဓာကိုယ်ရအပေါက်ကောင်ဖြစ်သွားတဲ့အကောင်ပုတ်ကြီးဖြစ်သွားတဲ့သဘောမျိုးမြင်အောင်ရှုပြီးရကကြဘုန်းကြီးတို့တချို့ အတုပါတွေကြကိုမြင်ဘူးမှရှုရမယ်နော်ကိုမမြင်ဘူးရင်တော့ဒါစကစ်လုပ်ပြီးကြော်ထားလို့ရပါတယ်ဘုန်းကြီးတို့ကမ္မထမ်းဆရာများကတော့ဒါတွေအကုန်ပြောရပါတယ်တန်တယ်မြရှုလို့ရကောင်းတဲ့ဟိုဖရာဟောတွေရောသင်္ညိုတော်ဝိသုဒ္ဓိမမှာ ပါတဲ့အတုပါရှုနည်းရောအကုန်ပြောရပါတယ်အဲ့ဒီလိုနဲ့ဒီလောင်းကောက်ကိုကြဆေးလည်းမထိုးထားဘူးတချို့ဆေးထိုးထားပြီမဲ့လို့လည်းပုတ်ထားတော့ပုတ်ထားပါမယ်ဆေးထိုးထားတဲ့အခါကျ2ရက်3ရက်လောက်နေရင်အညို့ကွက်စိမ့်ကွက်အမဲကွက်တွေထလာ အဲ့လိုလောင်းကောင်ပုဂ္ဂိုလ်တွေ့ဘူးရင်လည်းအော်တည်သွားရင်လောင်းကောင်ဝိညာဉ်2ရက်3ရက်တည်သွားလို့2ရက်3ရက်လောက်ကြာလိုက်ညိုဘကမဲခွက်ဆင်းခွက်တွေထသွားတယ်အတုပကောင်ပုဂ္ဂိုလ်ဖြစ်သွားပါငါသိရင်လည်းငါခန္ဓာကိုယ်ကြီးဒီလိုပဲညိုခွက်မဲခွက်ဆင်းခွက်တွေထနေတယ်အတုပကောင်ပုဂ္ဂိုလ်ဖြစ်ရမှာပါလားအဲ့လိုဆင်ញင်ပေးရဗြဟ္မသူများခန္ဓာကိုယ်ရဲ့အညိုခွက်မဲခွက်ဆင်းခွက်ထနေအတုပကောင်ပုဂ္ဂိုလ်မြောင်ကြည့်ပြီးတော့ကိုယ်ဖာကိုယ်မြောင်ကြည့်မယ်ဘုန်းကြီးတို့အဲ့ဒါတွေ့ဘူးတယ်ဘုန်းကြီးတို့ တပြေကံပြေကြီး နေတရပစ္စရာတော်ဆရာတော်ဝတ္တထဘေဝန္တသူပြန်တော်မူတော့ဗန္ဓိတာယမှာဆရာတော်ကြီးနဲ့ဘုန်းကြီးတို့သွားကြတော်ကြတယ်ပေါ့လေယုတ်ကလကြီးအဲ့ဒီမှာဆရာတော်ရဲ့ယုတ်ကလကြီးမျက်နှာကြီးအဲ့လိုညိုွက်စိမ့်ွက်မဲွက်တွေထားမိဖုရားယမှာဆရာအင်းဒါကောင်းတာပဲတဘာဝတန်ဖြစ်နေအတုပရှုကိုတင့်တော်လိုက်တာဘယ်လိုမင်းခဲ့ဘူးအဲ့တော့ကတော့မှတော့ပြောဘုန်းကြီးတို့လည်းမရှုတတ်သေးပါဘူးဟိုရှုတဲ့လေ့ကျင့်လည်းမရှိသေးဘူး ဒါပေမဲ့လို့အဲ့ဒီယုတ်ကလကြဒီနေ့အချိန်ဒီစိတ်ကစွဲနေနေမြင်းနေဘာဖြစ်လို့ထင်ရှားတဲ့ပုံကိုဖြစ်နေတော့ပညာလည်းအင်မတန်တော်တဲ့ဆရာတော်ကြီးပါနော်ပညာလည်းတော်တယ်ပညာတော်တဲ့အနေထိုင်တော်တယ်ပေါ့ဗျာဒီလိုပုံကိုတူကြီးပါအများနဲ့အတိမတ်ပြီးတော့လေးစားတဲ့ပုံကိုတွေနော် အဲဒီပုဂ္ဂိုလ်ရဲ့ဒီဆရာတော်ရဲ့ယုတ်ကလကြည့်ပြီးဘုန်းကြီးဆိုဒီညိုကမဲကစိတ်ကတွေထားနေအာသုဘနောင်းကောင်ဘုန်းကြီးဆင်ញင်သူ့ယုတ်ကလကိုအာယုံပြုတယ်နော်ကိုထိုင်းနေတဲ့ကျင်းကိုထိုင်းနေတဲ့ခုဒါကတော့ဘုန်းကြီးတို့မမြင်ရဘူးလေသူကဘယ်တော့မှဘယ်ဘယ်ပုဂ္ဂိုလ်မှလည်းမသိဘူးကိုမြင်ခဲ့ဘူးတာလောင်းကောင်အာယုံပြုရတယ်နောက်တနည်းပြောခဲ့တယ်လို့ပေါ့နော်စိတ်ရဲ့သဘောကတော့ဆန်းကျင်တယ်တခါတလေအဲ့လိုကိုယ့်အကိုဖန်ဆင်းတဲ့အလောင်းကောင်ဘုန်းကြီးလည်းကြောက်စိတ်ကပေါ်ရင်ပေါ်တယ် ကြောက်စိတ်ပေါ်လာရင်တော့ဒါတော့ဒီကမ္မထမဟုတ်တော့ဘူးပေါ့ဗျာအဲ့ဒါဆိုရပေါ့ကြောက်ရင်ဘာကြောက်တယ်လဲဆင်းကြောက်သလားအနံ့ကြောက်သလားနော်အတန်ကြောက်သလားဘာကြောက်တယ်လဲကြောက်တာအာယုံပြည့်ပြီးမေတ္တာပို့မေတ္တာပို့ပြီးတော့ကိုပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုအမြပေးဝေးပေါ့ကြောက်စိတ်ပျောက်သွားပြီဆိုမှဘုန်းကြီးတို့ပွားနေကြကမ္မထံကိုပြန်ပွားပေါ့နော်အဲ့လိုမှတ်ထားပြီးတဲ့အခါကျတော့ ညိုကွယ်မဲကွယ်ဆင်းကွယ်ထားတဲ့အတုပအလောင်းကောင်ပုံပြီးတော့ဒါကြတော့ဘုန်းကြီးတို့သင်ညိုလိုဝိသုဒ္ဓိမတ်တို့ကြတော့အညိုဒီဒီညိုမဲနေတာလို့ပြောတခါတခုံလုံးကြီးညိုမဲပြီးဖူးရောင်ကြွတ်တက်တဲ့လောင်းကောင်ပုံဒါတော့ဘုရားရှင်လည်းပါပါတယ်သင်ညိုထဲမှာလည်းပါပါတယ်ဒီပိုင်းလာရမှာဆရာတော်ကြီးတို့ယုတ်ကလာကြအာတကူလုံးကြီးညိုမဲဖူးရောင်ကြွတက်လာတာဒီဝသလိုကြီးဖြစ်လာတော့အဲ့လိုခန္ဓာကိုယ်ကြီးကြည့်ပြီးအဲ့ဒီဟာကြအဲ့ဒီနေရာမှာတော့ဘုန်းကြီးဘုန်းကြီးဆရာကြီးပေါ့ ဗန္ဒိရာယမဆရာတော်ကြီးဒီဆရာတော်ကြီးယုတ်ကလကိုအာယုံပြုတယ်။ဟောသေသွားရင်ညိုမဲဖူးအောင်ကြွတက်နေတဲ့အတုပလောင်းကောင်ဘုံကြီးဖြစ်သွားပါလား။ငါသေရင်လည်းငါခန္ဓာကြီးကဆရာတော်လိုပဲဖူးအောင်ကြွတက်ညိုမဲနေတဲ့လောင်းကောင်ဘုံကြီးဖြစ်ရမှာပါလား။ဒီလိုညံနဲ့မြောင်ကြည့်ရတော့ဗောနော်။တတိလည်းပါညံလည်းမြောင်ကြည့်ရ။အဲ့ဒါမှအကျိုးရှိတယ်။တကယ်ကို မြင်နိုင်လေလေခန္ဓာကိုယ်မှာဆွဲလန်းမှုတွေ့တောင်းမှုတွေအလိုလိုပြုတ်ကြဘယ်သူမှပြောစရာမလိုအဲလိုတဆင်ပွားပေါ့အဲလိုနဲ့ခန္ဓာကိုယ်ရဖူးအောင်ကြွတက်လာပြီးတော့နောက်ဒါတွေကတော့မြင်ခဲ့ပါတခါတလေမှမြင်ရဒီတုတ်တန်သွားလို့မြင်မြုပ်ခဏီတို့ပါလို့အဲဒီခါကျဘလို့တားရဖူးအောင်ကြွတက်လာအပေါ့မှန်တွေကတွေးရပြီးယူကြတယ်အဲ့လိုမျိုးလောင်းကောင်ပေါ့ပေါ့ခုဘုန်းကြီးပြောကြတာမြင်ဘူးရင်ရှုမမြင်ဘူးရင်ထားခဲ့မြင်ဘူးတဲ့လောင်းကောင်ကိုဒီကဥစားပေးရှု ဟိုသေလို့တပတ်လောက်ကြာလာရင်ခန္ဓာကိုယ်ရောက်ဖူးအောင်ကြောက်တဲ့အပေါက်မှန်များသွေးတွေပြည်တွေယိုထွက်နေတဲ့အလောင်းကောင်ဘုရားဖြစ်သွားမှာပေါ့လားပြီးတော့မှငါသေရင်လည်းပဲငါခန္ဓာကိုယ်ကြီးကဒီလိုပဲတပတ်လောက်ကြာလာရင်ဖူးအောင်ကြောက်တဲ့ပေါက်မှန်များသွေးတွေပြည်တွေယိုကျနေတဲ့အလောင်းကောင်ဘုရားဖြစ်ရမှာပါလားအဲ့လိုမြင်အောင်ဆင်ញင်ပေါ့ဗျာပြီးတဲ့ခါကျတော့ဒီသွေးတွေပြည်တွေယိုကျလာပြီဆိုရင်တော့ ဒီခေတ်မှာတော့ဘုန်းကြီးတို့မြေမြုပ်မိတချိုတာများတာဆိုတော့ခွေးတွေတိတ်ဆန်နေအစာရစားတာမြင်ဖို့အတော်ခဲရင်ပါတယ်။ဘာတော့မြင်နိုင်ဖို့ကြည့်လို့ရလဲဆိုဒီလောက်တွေစားနေတဲ့ပုံစံမျိုးပေါ့အဲ့ဒါတော့ကိုယ်ခန္ဓာကိုယ်လူခန္ဓာကိုယ်တော့မဟုတ်ဘူးပေါ့ဗျာ။ဘုန်းကြီးတို့တိရစ္ဆာန်တွေပါလေတွေ့ဘူးလားမြင်။လောက်တွေတစ်ပုံလုံးတစ်ဖွားဖွားစားနေတာမျိုး အဲ့ဒါကိုလူခန္ဓာကိုပြောင်းကြည့်လို့ရတယ်ဒုဒုတော့ရခန္ဓာကိုမှလောက်တဲ့ဒဝါဝစာနေခေါင်းမှလည်းလောက်တဲ့ဒဝါဝစာနေတဲ့ခန္ဓာကိုယ်မှလောက်တဲ့ဒဝါခြေထောက်တွေလက်တွေလောက်တဲ့ဒဝါဝစာနေအလောင်းကောင်ပေါ်ကြည့်ပြီးဩသိသွားရင်ခန္ဓာကိုယ်ကလောက်တဲ့ဒဝါဝစာနေလောင်းကောင်ပေါ်ကြီးဖြစ်သွားပါလားငါသိရင်လည်းပဲငါခန္ဓာကိုယ်ကဒီလိုပဲလောက်တဲ့ဒဝါဝစာနေလောင်းကောင်ပေါ်ကြီးဖြစ်ရမှာပါလားအဲ့လိုမြောင်ကြည့်မယ်ပြီးတဲ့ခါကျတော့ခွန်ကြီးတို့ဗာဆက်ကြည့်ရမလဲဆို လောက်တွေစားတဲ့ခါကျသုမုတ်တ္တဝါမျိုးစုံစားတဲ့ခါခန္ဓာကိုယ်ကြီးကအသားတွေလည်းကုံပေါ့အရည်တွေလည်းအသားရည်တွေသွေးတွေလည်းကုံပေါ့အယိုးပြီးကြံတော့မြတ်စွာဘုရားမှာတော့ဒီမှာတော့အယိုးစုကိုအသားကတ်တဲ့အကြောင်းမပြတ်သေးတဲ့အယိုးစုသွေးရှိသေးတဲ့အကြောင်းမပြတ်သေးတဲ့အယိုးစုဒီလိုခွဲတော့ချိုယူရသွေးရော အသားရော ရှိပြီးတော့အကြောင်းမပြတ်သေးတဲ့ယိုစုတချို့ယိုစုကြတော့ သွေးသားလည်းမရှိတော့ဘူးအကျော်တွေလည်းပြတ်သွားပြီဖျို့ဖျက်ဖြစ်နေတဲ့အယိုစုအဲ့လိုပြောပါတယ်ဘုန်းကြီးတို့ကတော့ဒီနေရာမှာဘယ်လိုရှုခိုင်းလဲဆိုတော့ခေါင်းယိုညာနေ့လျာကြည့်ခိုင်းတာတဲ့အယိုစုပုံကိုပြအာယုံပြုခဲ့ရတယ်ခေါင်းယိုအမြောင်ရှုခေါင်းယိုစိတ်ကစိုက်ပြီးအယိုစုယိုစုယိုစုယိုစုယိုစုယိုစုဒီလိုရှုစေခြင်းတော့ပေါ့ပြီးတဲ့အခါကျတော့အယိုစုခေါင်းယိုကိုမြင်ပြီးဆိုမှဒါကတခြား ခုတ်ရိုးတွေလက်ချောင်းရိုးတွေပေါ့တော့ဒီဒီနံရိုးတွေပေါ့ဒါဘုန်းကြီးတို့ကဒီရိုးတစ်ဆက်စာရှိတော့မြင့်လွယ်ပါတယ်နံရိုးတွေလက်ချောင်းရိုးဒီပြရိုးစုရိုးစုရိုးစုဖြည်းဖြည်းချင်းခေါင်းရိုးကနေစပြီးဒီအောက်ပိုင်းဆင်ကြည့်ရလက်ရိုးတွေနံရိုးတွေရိုးစုရိုးစုရိုးစုတင်ပစုံရိုးတွေကြည့်ပြီးရိုးစုရိုးစုပေါင်ရိုးတွေကြည့်ပြီးရိုးစုရိုးစုခြေတော်ရိုးတွေကြည့်ပြီးရိုးစုရိုးစုရိုးစုကခေါင်းခြေတော်ကနေပြန်ပြီးထက်ကြည့်စေချင်တဲ့ရိုးစုခြေတော်ရိုးကနေ ခြေသလုံးရိုးတွေခြေပြခြေချောင်းရိုးတွေကြီးရိုးစုရိုးစုရိုးစုပေါင်ရိုးတွေကြီးရိုးစုရိုးစုတွေ့မဆုံရိုးတွေလက်ရိုးတွေရိုးစုရိုးစုရိုးစုနံရိုးတွေကိုကြည့်ပြီးရိုးစုရိုးစုရိုးစုခေါင်းရိုးတွေကြည့်ရိုးစုရိုးစုရိုးစုခေါင်းရိုးကိုသူများခေါင်းရိုးကိုကွက်ကွက်ကွက်မြင်အောင်ကြည့်ရမယ်နော်အဲ့ဒါမှသူကဟိုထင်းထင်းရှားရှားရှုလို့ဟိုအကျိုးရှိတယ်ကွက်ကွက်မြင်မှရှုရတာအဆင်ပြေတယ်တမန်ကလေးမရှုရ အဲ့တော့ကောင်းအကြောင်းဘုန်းကြီးတို့ကတော့ဗာတိုက်လုံးလို့ကျင်လဲဆိုတော့အဲ့ဒါကြောင့်အယိုးစုကိုပရမနေလေပဲနဲ့တစ်ချက်မြအောင်ရှုရချို့ကြဒီယိုးစုကံရမှာကိုကြောက်တာကြောက်တဲ့ခါကျသူကဘာဖြစ်လာလဲဆိုတော့ဒီနေရတဲ့ကကိုခက်ကြောက်ကြောက်နဲ့ဒီယိုးစုကြည့်တော့ကြည့်တဲ့ခါကျအိမ်မှာညကြကိုယ့်ရဲ့ကိုယ်မမြင်တော့ရောင်တစ်ချက်ကြည့်တာအခုမြင်နေတဲ့ယိုးစုနဲ့ကိုယ်ခန္ဓာယိုးစုအတူတူပဲ ကောင်းရိုးဆိုတေချာကင်ကြည့်တေချာကြည့်ထားညကြဒါပဲရှုရမယ်ဒါကိုပြောရတယ်မြင်ပါလေအဲ့ဒီလိုတကယ်ကြည့်ထားအဲ့လိုမြင်စေခြင်းတော့အဲ့တော့ရိုးစုကိုပြီးတဲ့အခါမှာတကိုယ်လုံးဖန့်ပြီးတော့ရိုးစုရှုတယ်ဘုန်းကြီးတို့ဗာနဲ့တူလဲဆိုတော့ဟိုဇံပိုင်းတုန်းကဘုန်းကြီးပြောခဲ့လေဆိုင်ကလေးတစ်လုံးတစ်လုံးတစ်လုံးစီရှုပြီးမှပြီးတော့ဖတ်ကလေးအကုန်လုံးငါးခုလုံးဆင်ញင်တယ်ဒီလိုပဲပထမတော့ရိုးစုတွေကိုတပိုင်းချင်းမြင်အောင်ရှုရတယ်။ဟောခေါင်းဘက်ကနေပြီးပြီးအောက်ကိုဆင်ရှု အောက်ကနေထက်ပိုင်းဖြည်းဖြည်းချင်းမြင်အောင်ရှုပေါ့အယိုးစုတွေအလုံးမြင်သွားပြီဆိုမှဘာလို့မလဲဆိုတော့အကုန်လုံးကြီးပေါ့အယိုးစုတစ်ခုလုံးကိုခြုံရှုရတယ်အယိုးစုတစ်ခုလုံးကြည့်ပြီးရိုးစုရိုးစုရိုးစုရိုးစုခေါင်းရိုးရောနှာရောခြေရောတွေအကုန်လုံးကိုယ်ဆက်ပြီးကိုယ့်မျက်စိထဲမှာကိုယ့်အကွင်မြင်အောင်ကြည့်ရမယ်ရိုးစုရိုးစုရိုးစုရိုးစုရိုးစုရိုးစုအဲ့လိုရှုရတယ်ဒီရိုးစုမှာဘုရားကအဲ့မှာတော့တီးတန့်ခွဲပြောသွားတယ်နော် ဘုရားဗာပြောသွားလဲဆိုတော့အယိုးစုတွေကဖြစ်စမှာတော့ဖြူဖွေးနေတယ်ဖြူဖွေးနေတဲ့ယိုးစုကြည့်ပြီးတော့ယိုးစုယိုးစုယိုးစုယိုးစုယိုးစုယိုးစုဒီစိတ်ထဲမှာတော့အာယုံပြုရတော့ဖြူဖွေးနေတဲ့ယိုးစုအာယုံပြုထားဘူးဒီယိုးစုတွေဟာဒီမကြီးတို့ဘုန်းကြီးတို့ယိုးစုဖြစ်ဖြစ်ဘယ်သူယိုးစုဖြစ်ဖြစ်နော်ကြားလာတဲ့ကမိုးရွာနေဘူးလေတိုက်ဟောင်းတော့ဆွေးမြေလာဝါရောင်ညိုရောင်မဲရောင်တန်းနေတဲ့အယိုးစုအာယုံပြု အဲ့ဒီရိုးစုကြည့်ပြီးရိုးစုရိုးစုရိုးစုရိုးစုရိုးစုရိုးစုဆက်ရှုအဲ့ရနေဖြည်းဖြည်းနဲ့ဒီရိုးစုတွေဟာကြားလာတဲ့ခါကျခေါင်းရိုးလည်းထိလိုက်ကြေမွသွားနံရိုးတွေလည်းထိမှတ်ထိလိုက်ကြေမွသွားဘယ်ရိုးမဆိုဒီတိုင်းထိတာနဲ့ကြေမွကြေမွကြေမွသွားမြေမုံဖြတ်သွားတပိုင်းချင်းလေးကြည့်ရတယ်ခေါင်းရိုးလေးကြည့်ပြီးရိုးစုရိုးစုရိုးစုကြေမွသွားတဲ့ရိုးစုကြည့်ရတယ်လက်နဲ့ထိလိုက်ကြေမွသွားနံရိုးတွေလက်လက်နဲ့ထိကြေမွသွားမယ်ခြေတော်ရိုးလေးလက်နဲ့ထိကြေမွသွားအဲ့လိုမျိုး ဖြည်းဖြည်းနဲ့ကျင်းဝပြီးမြေမုံမြေမုံဖြစ်သွားတဲ့ပုံမျိုးကြည်အဲ့လိုကြည်စေခြင်းဒီလိုကြည်နည်းတွေကဘုန်းကြီးတို့ဒီလူရင်းမဟုတ်ဘူးရဘုရားလက်ထက်ကဆိုမာသရိပ္ပံတောက်တာနဲ့မှာပါတယ်တောက်အထက်ကရာထဲမှာဖွင့်ဘုရားလက်ထက်ကဒီမာသရိပ္ပံတောက်ကိုကုရုတိုင်ကမ္မကမ္မတဓမ္မဏီကုံးရွာကြီးမှာဟောတယ်ပထမအဲ့ဒီရွာကြီးမှာကเจ้าမဖြစ်သေးဘူးဗျเจ้าမရှိသေးဘူး နောက်ပိုင်းတော့ကြောင်းတွေဖြတ်လာတယ်ဘေကုရီမှာကြောင်းတွေတော့ရင်ဖြတ်တဲ့တော့ရှိတယ်ဘာဖြစ်လို့လဲပြောဘေကုရီမှာကြောင်းမဒီမှာမှတ်တမ်းတင်တာနောက်တော့ဘေကုကြောင်းတွေလည်းဖြတ်မှာပါအဲတော့ဘယ်လိုဖြစ်လဲဆိုတော့ဆက်ကငှက်လေးတွေနဲ့ငှက်လေးတွေမွေးမြူပြီးဆက်ကပြစားတဲ့ပုံကိုတရားကအဲ့ဒီမှာထက္ကရာမှာမှတ်တမ်းတင်ထားတယ်ဒီတကာကကြက်တူရီတို့တာလီကာတို့ မွေးတယ်ဒီကောင်လေးတွေဒီကလိုပြောသချင်းဆုပ်ခိုင်းတာတို့ကတာတို့လူလိုပြောခိုင်းတာတို့ဒါမျိုးလေးမွေးထားတဲ့သဘောပါဒီအကောင်လေးတွေတော်တော်များများမွေးတာသူကအဲ့ဒါဘယ်လိုလုပ်လဲဆိုရှင်းလင်းကကြဒီလိုတွေဟိုတယ်တွေဘာလင်ညာတွေတဲခိုးစရာမရှိဘူးလေမရှိတဲ့ကကြဘုန်းကြောင်းတဲရဘုန်းတို့တောရွာတွေလိုပါပဲကျောင်းဝယ်လုပ်တဲ့လူတွေကဘုန်းကြီးကျောင်းလာအိတ်ကြအဲ့ဒါဘေကုဏီမှာကျောင်းလာတဲတယ်အိတ်တယ် နော်ကြောင်းကနေရာပေးထားတဲ့ဆေးရတို့ဘာလို့ဖြစ်မှာပေါ့ကြောင်းလွတ်တဲ့နေရာတော့ပေးအဲ့ဒီမှာတဲတယ်ခိုးတယ်အဲသူကမနဲ့လင်းလာရင်ဒီကောင်လေးတွေကိုချင်းတဲ့ထက်ဒီနာနီရွာကိုသွားပြညနေကျပြန်လာပြန်လာတဲ့ခါကျဒီကောင်လေးတွေကရင်ကြီးတော့သူကပြန်လာတယ်ပြန်နေမိုးကလည်းချုပ်တာပါလို့ပေါ့လေကောင်လေးတွေသူ့ပင်မှာလွတ်လာတာအိတ်ခိုင်းတာမနေ့ရောက်မှတခါပြန်ကောက်ထက်ဒီနာအဲ့လိုပေါ့ဟိုရွာသွားလဲပြန်လာလိုက်ဒီရွာသွားလဲပြန်လာလိုက် ဒီဘေကုဏီမှာကြောင်နီးပောင်ညာရှိတဲ့ရွာတွေကုံသွားပြီဆိုခဝဝေးမြို့တမြို့သုံးဖို့ရွာတရွာကိုကူးတော့မယ်ဆိုတော့ဘာလုပ်လဲမနဲ့စောစောအိယာထားအိယာထားပြီးဒီကောင်လေးတွေမြန်မြန်မြန်မြန်ကောက်တယ်ပေါ့လေနေဘူးလားလို့ရင်လည်းတစ်ဖက်ရွာသွားတာခက်ခဲရှိမှဆိုလို့မြန်မြန်မြန်ကြက်တူရွေးလေးတွေတာလီကလေးတွေဒီလည်းဖန်ထည့်ပြီးတော့သွားတယ်အဲ့မှာဘာဖြစ်ခဲ့လဲဆိုကြက်တူရွေးလေးတစ်ကောင်ကမေ့ကြံနေတယ်ပေါ့ဗျာ မနေ့စောစောဆိုသူလည်းခါဝေးထွက်ပါကျွတ်တူကြီးလည်းဒီကြံခဲ့တယ်မနေ့ရောက်တော့ဗာပြစ်လဲဆိုဒီမှာအဲ့ဒီခက်ကတာမဏိမာလေးတွေရှိတယ်တာမဏိမာလေးတွေခုခေတ်လိုပြောရင်တော့ကိုရင်လေးတွေပေါ့ရှေးတုန်းကကိုရင်ကိုတာမဏိပေါ့ကိုရင်မျိုးမင်းကလေးတွေကိုတာမဏိမာလေးတွေခေါ်တယ်ဒီတာမဏိမာလေးကဘေကုဏီမာကြီးကမွေးရတာတာမဏိမာလေးအများကြီးရှိတယ်ဒီကလေးတွေက သာမဏေမလေးတွေကခုနကျက်တူရည်လေးတွေးတာဟုတ်လားတွေးတဲ့ခါကျတော့ကျက်တူရည်လည်းစကားပြောတတ်တော့ပြောတာဆိုကအစာကျွေးရတယ်သူကသဘောကျတော့ခလေးဆိုတော့စာကျွေးသူတို့ကနာမည်တော်မှဲ့ထားလိုက်တယ်ဗုဒ္ဓဗဒကိတာဆိုဘုရားဆောက်ရှောက်တဲ့ပုဂ္ဂိုလ်ဆိုဒီလိုမှဲ့တာကျက်တူရည်လေးကဒီလိုနဲ့အကြောင်းမှနေထိုင်တယ်ပေါ့ဗျာနေထိုင်လိုက်ကလေးတွေကခုနသာမဏေမလေးတွေကကျွေးလိုက်မွေးလိုက်စကားပြောလိုက်နေဒီလိုနေကြတယ်နေ့ကျတော့ဘေကုဏီမကြီးက ဒီဆောင်းကလည်းတွေ့တွေ့တွေ့ဘူးပြီးဒီကလေးတွေနဲ့ဒီလိုနေကြတယ်ဘေကရီမှာကြီးတွေ့သွားတော့တွေ့တော့ဒီနေ့ကျတော့ဒီကျက်တွေကလေးလာရောက်ကျက်တွေကလေးကိုဘေကရီမှာကြီးရောက်လာတယ်ချစ်တာဗုဒ္ဓရဂိတာမင်းဘယ်မှာနေလဲဆိုတော့မမရှင်မကြီးဖျားတပည့်တော်ဒီเจ้าမှာပဲနေပါတယ်လို့ရှောက်တယ်သူကစကားလူစကားပြောတတ်တော့အေးမင်းသူသူတော်ကောင်းเจ้าသူတော်ကောင်းတွေရဲ့เจ้าမှာနေသူတော်ကောင်းတရားဆိုတာလောက်ရတယ်ပဲမင်းသူတော်ကောင်းတရား ညာကျင့်ပြက်သလားလှုပ်ဖြစ်သလားလို့မေးတယ်တူကြီးလေးကလည်းမှန်တိုင်းပြောပါရှင်မကြီးဗျာတဲ့တပည့်တော်ဒီမှာနေပြီးဘာသူတော်ကောင်းတရားမှ မလှုပ်ဖြစ်ပါဘူးဗျာတဲ့ဘာသူတော်ကောင်းတရားမှလည်းမကျင့်တတ်ပါဘူးဗျာပြီးတော့ဘေကုဏိမာကြီးကဘာသင်ပေးလဲဆိုတော့အယိုးစုကမ္မထံသင်ပေးတာခုနကဘုန်းကြီးတို့ယောဂီတွေပေါ့နော်အယိုးစုကမ္မထံဘုန်းကြီးတို့ခုနသင်ပေးတဲ့ထဲမှာဓမ္မကြီးတို့ ဟိုကမ္မထာနေအတုပကမ္မထာများများပြောခဲ့တယ်အဲ့ဒီမှာကိုကအယိုးစုမြင်လွယ်အယိုးစုပွားနေလဲလုံလောက်တယ်နော်ဒီမှာကျတူရွေလေးကိုဘေကုဏီမာကြီးကဘာသင်ပေးလဲဆိုအယိုးစုကမ္မထာတစ်ခုပဲသင်ပေးတာအဲ့တော့အယိုးစုကိုပါဠိလိုအဋ္ဌိအဋ္ဌိလို့ခေါ်တယ်အဲကျတူရွေလေးလည်းရွတ်လို့တွေ့တာပေါ့လေပါဠိလိုအဋ္ဌိအဋ္ဌိအဋ္ဌိမင်းအယိုးစုတွေကြည့်ပြီးတော့ပေါ့ကွယ်ခေါင်းရိုးတွေကြည့်ပြီးအဋ္ဌိအဋ္ဌိအဋ္ဌိမင်းရဲ့တောင်ပန်ရိုးတွေခန္ဓာကိုယ်ကရိုးတွေကြည့်ပြီးအဋ္ဌိအဋ္ဌိအဋ္ဌိ နော်ဓမ္မတော့သူများရုပ်တွေကြည်ခိုင်းတော့မင်းရဲ့ခြေတော်ရုပ်လက်ရုပ်တွေအတ္တိအတ္တိနော်ကိုယ့်ရဲ့ကြက်တူတွေကျိုးရဲ့ငှက်တွေပေါ့အချင်းချင်းတည်သွားတဲ့ခါကျတော့ဒီရိုးတွေရှိတယ်နှုတ်သီးရိုးတွေခေါင်းရိုးတွေအဲ့ဒါကြည့်ပြီးအတ္တိအတ္တိအတ္တိအတ္တိအတ္တိပေါ့နော်ပြီးတဲ့ခါကျတောင်ပေါင်းရိုးတွေခန္ဓာကိုယ်ကရိုးတွေကြည့်အတ္တိအတ္တိအတ္တိပေါင်းရိုးခြေတော်ရိုးတွေကြည့်ပြီးအတ္တိအတ္တိအတ္တိအတ္တိအတ္တိအတ္တိဆိုတာရိုးစုနော်အယိုးရိုးစုရိုးစုအယိုးအယိုးပေါ့ သူများယိုးကိုပထမဆုံးမြင်အောင်ဆင်ញင်ရတယ်ပြီးတဲ့အခါကျတော့ကိုယ်ယိုးကိုဆင်ញင်ရတယ်အဲခုနကဘုန်းကြီးပြောသလိုပေါ့လေမြင်လွယ်တာတပိုင်းချင်းဆင်ញင်မဲ့ခေါင်းယိုးခန္ဓာကိုယ်ယိုးခြေတော်ယိုးတခါခြေတော်ယိုးခေါင်းယိုးခန္ဓာကိုယ်ယိုးခေါင်းယိုးဒီလိုဒီလိုလေးဆင်ញင်ပြီးပြီးတဲ့အခါမှာဒီကိုယ်လုံးကိုဒီလိုရှုရတယ်ဒီကိုယ်လုံးအလုံးကိုရှုလိုက်ပိုးမြင်လွယ်အဲ့ဒီဤစနစ်ကိုသင်ပေးလိုက်တာပဲသင်ပေးလိုက်တော့จิตတူရေးလေးဟာ ဒီဟာကိုမြဲမပြဆင်ញံနှလုံးသွင်းတဲ့သဘောရှိပါတယ်။သူကအိန္ဒိယမှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်တစ်ခုဆိုတနေ့မှာဆောင်းရာသီပေါ့ဗျာ။ဆောင်းရာသီကတာအေးတော့ကျွတ်ကြီးတွေကဘာလုပ်လဲဆိုကြောင်းခြံစည်းရောကဝင်းတိုင်ထိတ်တစ်ခုမှာနေပူဇာလှုံတာ။နေပူဇာလုံးနေတဲ့ချိန်မှာတိတ်ငက်ကြီးတစ်ကောင်ကလာပြီးစုတ်ချီကုတ်ချီသွားတယ်ပေါ့။နော်။တိတ်ငက်ကြီးကုတ်ချီသွားတော့ ဟိုကခြေလုံးနဲ့ဓာတ်ကုတ်ထားတော့မခံအောင်နာတော့အော်တာပေါ့ဗျာဒီမှာတော့လူလူေါ်ပါလိမ့်မယ်ကဲပါကဲပါဆိုတာမျိုးအဲ့ဒီချိန်မှာတာမဏိမာလိတဲ့တီတော့ဒုတ်တွေကဲတွေကင်ပြီးလိုက်ကြတော့ပေါ့နောက်ကလိုက်၆ကြဘုန်းကြီးထင်တာတော့သူကအဲ့ဒီချိန်မှာဘယ်မှာမှတော့ကဲပါဘာညာအော်ပြန်နောက်ပိတ်နောက်ပိတ်ဆုံးကြသူရိုးစုကမ္မထံဆင်ញင်စီးပြားတဲ့သဘောရှိပါအဲ့ဒီ ကမ္မထရဲ့ဂုံစွန့်ရည်တတ္တိကြောင့်မို့သိငှက်ကြီးကပထမကုတ်ထားရနေပြီးတော့မစားတော့ဘဲနဲ့ဖြည့်ချလိုက်တယ်ကုတ်ထားတဲ့ဒဏ်ဒဏ်ရဲ့ကြောင့်သူဟာပြန်လာမဖြစ်ပြန်လို့မရအောင်အောက်ပြုတ်ကြနောက်ကလည်းဘေကုဏီမှာအဲတာမဏိမာလေးကခဲတွေဒုတ်တွေနဲ့လိုက်မောင်းတာလည်းပါတယ်ဘုန်းကြီးကတော့ခုနလိုပဲတုံတတ်တယ်သူရဲ့ကပ္ပထံပွားများတဲ့တကိုးအကြောင်းပေါ့အစွမ်းတတ္တိအကြောင်းပေါ့သိငှက်ကြီးကမစားဘဲနဲ့ဖြုတ်ချတာ အဲ့ဒီမှာပဲတာမဏိမာလေးတွေကကြက်တူရီလိုသွားကောက်ပြီးတော့ကြောင်းပြန်လာခဲ့ကြပြီ။ဒါရာတွေကိုဆေးတွေပါတွေထည့်ပေးပေါ့။အဲ့ဒီချိန်မှာဘေကုဏီမာကြီးကရောက်လာ။ဘေကုဏီမာကြီးကရောက်လာတဲ့ချိန်မေးတယ်။ချက်တော်ဗုဒ္ဓတကိတာ မင်းကိုသိမ့်ငက်ကြီးကလူကုတ်ချီသွားတဲ့ချိန်မှာမင်းဘာတွေဘယ်လိုခံစားရလဲဘယ်လိုဟိုစဉ္ညာနှလုံးသွင်းနေတယ်လဲဒါမေးတယ် အဲ့မှာသူပြောတဲ့စကားလေးကအယိုးစုကမ္ပထံဆင်ញင်စီးပြားနေကြောင်းသိကြတယ်သူကဘာပြောလိုက်လဲဆိုရှင်မကြီးတဲ့တင်းငယ်ကြီးကစုတ်ဒီလိုကုတ်ချီသွားတဲ့ချိန်မှာဘလို့ခံစားရလဲဘလို့သိလိုက်ရလဲဆိုအယိုးစုကြီးတစ်ခုကအယိုးစုကြီးတစ်ခုကိုချီသွားတယ်လို့သိရပါတယ်ပြီးတော့ဘာဆက်ပြောလဲဒီအယိုးစုကြီးတစ်ခုဒီအယိုးစုကြီးတစ်ခုကဘယ်နှမြန်ပြစ်ချလိုက်နိုင်မလဲ အဲ့လိုသိပါတယ်ရှင်ဘုရားဒီလိုရှောင်းအဲ့ဒီမှာဘေကုဏီမကြီးတာရုခေါ်တယ်တာရုတာရုဗုဒ္ဓတကိတာသူတတိဆန်ဆိုတော့ဒီဘက်ဘဝမှာမညံဖွညာမရနိုင်ဘူးဗျဒါပေမဲ့သူဒီစနစ်တကျပွားများထားတဲ့အကျိုးကျေးဇူးကြောင့်ဘေကုဏီမကြီးကဘာမိတ်လိုက်လဲจิตတဗုဒ္ဓတကိတာမင်းဒီဘက်ဘဝမှာတော့မညံဖွညာမရနိုင်မင်းနောက်ဘဝတော့တေချာဘဝရပါတယ်အဲ့တော့ဘုန်းကြီးပြောချင်တာပါလေဆို ဒီဘယ်ကံထမ်းပဲဖြစ်ဖြစ်အယိုးစုဆိုရိုးစုမြောင်ပွားရမယ်ခုနလိုဘယ်လိုအန္တရာယ်ရှိရှိဒီမှာအယိုးစုအမှတ်တညာမပြောက်ဘူးကြက်တူရွေးလေးလို့ပေါ့သူဒီမှာအန္တရာယ်ကျုံနေပြီဒီအယိုးစုပဲဆက်လက်ပွားပါနော်ဒါကြောင့်သူကအယိုးစုတစ်ခုကအယိုးစုတစ်ခုကိုချီမသွားတယ်ဒီရိုးစုတစ်ခုလေရိုးစုတစ်ခုကဘယ်နာလေးနဲ့ပြစ်ချလိုက်လိမ့်မလဲဒါရိုးစုမြောင်ပွားလို့ဒီစကားပြောတော့နော် တိရိစ္ဆာန်ဖြစ်တဲ့ပုံကုန်တော်ဒါမြင်အောင်ပွားနိုင်ဘုန်းကြီးတို့တွေမြင်အောင်ပွားနိုင်တာပေါ့နော်ဒါလေးပြောချင်တော့အဲ့တော့ဘုန်းကြီးတို့တကယ်ရှုနေရတော့ရိုးစုတွေပါလေဗရမမမြင်တော့ရှုရှာတာပေါ့ဟိုတရားကြီးတွေဓမ္မကြီးတွေသားတွေသမီးတွေရှိတယ်အင်တာနက်ထဲတော့ဘာလို့ဒီရိုးစုကရှာလို့လွယ်ပါလေအဲ့ဒါမျိုးတစ်ချက်ကြည့်တာကြည့်ထားပြီးမှဆင်ញင်ပုံမြင်မယ်ဒါတော့ဘုန်းကြီးတို့ ဒီဖះလက်တက်က ဖြစ်ပြသွားတဲ့ဖြစ်ပြတစ်ခုပေါ့နော်အယိုးစုရှုတဲ့ဒိဋ္ဌိဆန်ကြီးနော်ဇန်နဲ့ဟိုတနေ့ကဘုန်းကြီးပြောခဲ့ပြီရဟန်းတော်များဆိုရင်ဒီယိုးစုရှုရင်နဲ့ရဟနာဖြစ်ကုန်တာပဲအတုဝရှုရင်နဲ့နော်ဟိုတနေ့ကဘုန်းကြီးပြောခဲ့တဲ့ဝိတုကြောင့်လည်းပြန်ပြောပါဦးရဟန်းအပါ900တော့နည်းနည်းတောင်မဟုတ်ဘူးဖះစီကတရားယူသွားတော့တောင်နဲ့အာထုတ်ဝါမဆုံးရတဲ့အာထုတ်ဇန်နေရခဲ့ကြတယ်ဇန်ရလာတဲ့ခါကျရင်လည်း ဒီမကောင်းတဲ့စိတ်တွေကိုဇံပိုင်းမှာကြောင့်ဘုန်းကြီးတို့ကနိဝရဏလို့သုံးတယ်ဒီမတရားဖို့တရားဇံတရားကုသိုလ်တရားတွေပိတ်ပင်တားဆီးတတ်တဲ့တရားတွေပေါ့ဝိပဿနာလမ်းကြောင့်ကိလေသာတွေသုံးမှာဒါတွေပါပဲမကောင်းတဲ့စိတ်တွေပါအတူတူပါပဲဇံရပြီဆိုဒီနိဝရဏတရားတွေကအဲ့ဒီယဟန်ရဲ့တဏ္ဍာမှာမဖြစ်တော့ဘူးဗျငြိမ်းနေအေးနေပြီးတော့ယဟန်ယဟန်အရှင်မြတ်တွေ900သူတို့ဘယ်လိုထင်လဲကငါတို့ စိတ်ထက်မှလောဘဒေါသတွေမဖြစ်တော့ဘူးတို့ရဟနာဖြစ်ပြီးဒီလိုအောက်မေ့တာဝါကြွတဲ့ခါကျဘုရားစီရောက်လာကြတယ်အကြောင်းဘောင်းကရောက်ပြီဘုရားကရောဂါနေမှာဘုရားအနန္ဒာအဲ့ဒီရဟန်းတော်ကြီးငါဘုရားဒီမကရောစေနာဘုံနဲ့တုတ်တန်သွားဖို့လွတ်လိုက်ဒီဘုရားနာရောက်ခါနေမှာဘုရားကနေပြီးတော့တုတ်တန်လွတ် လည်းဘာမှမပြောရဘူးပေါ့ဟောဘုရားအကြောင်းတစ်ခုရှိလို့တို့လွတ်တာဖြစ်လိုက်တယ်အဲ့မှာသုတ်တန်သွားတာပဲသုတ်တန်သွားတဲ့ခါကျရှင်းရှင်းကတော့ဒီကိလိုနိပညာမထုံကားဘူးဗျမြေမြုပ်တာမီးသိကျုံတာနဲတယ်ညာသန်ဒီကျုံဒီတိုင်းပြက်ထားတာများအဲ့တော့အယိုးတွေလည်းဖျို့ဖျဲအယိုးတွေစတွေ့တာပေါ့လေစာဝန်ကအယိုးတွေဖျို့ဖျဲရှိတော့ဒီအယိုးတွေကိုကြည့်ပြီးတော့အယိုးစုဆိုတဲ့အမှတ်တင်ညာတွေဖြစ်လာဩသတ္တဝါတွေကတည်သွားရင်အယိုးစုဖြစ်သွားပါလား အဲ့လိုဒီအရိုးစုမှတ်တင်ညာတွေဒီရန်900ရတယ်အဲ့ရနေဆက်ပြီးတင်ညာနဲ့ဝင်သွားတဲ့ကကြဟောလောလလသေးပြီးဆွဲပစ်ထားတဲ့အလောင်းကောင်ပေါ့တွေ့တဲ့ကတနာတယ်တနာပြီးနောက်ချစ်ခင်မြန်ဟောငယ်ရွယ်နဲ့တည်သွားတနာစရာကောင်းလိုက်တာပြတနာစရာကောင်းတဲ့တောကနောက်မှာခုနလောဘကပါလာတယ်ပေါ့ဗျာဟောတနာစရာကောင်းလိုက်တာဆိုဒီခန္ဓာကိုယ်မှာနှစ်သက်မြတ်လို့လောဘစိတ်တွေဖြစ်လာရောတချို့ကလောင်းကောင်ကြပုတ်ပွားနန်းစော်နေတာအာဒေါသတွေဖြစ်ကြပြန်ရော ဒီလောက်မှဘုရားပဲယုံစရာကြီးအဲ့လိုဒေါသအဲ့ဒီခါကျမှဒီရဟန်း900သူတို့ကိုသူတို့ရဟန္တာမဖြစ်သေးမှသိတာဩငါတို့တဏ္ဍမှာလောဘတွေလည်းရှိနေသေးတယ်ဒေါသတွေလည်းရှိနေသေးတယ်အဲ့ဒီအချိန်မှာဘုရားကနေပြီးတော့အကြောင်းကနေပြီးတော့ခန္ဓာဝိရိတက်ကနေလှဟောတာအတုပါရှုဖို့အကြောင်းကသူတို့ကအယိုးစုစရာမှတ်တညာရပြီးသားအဲ့မှာဟောလိုက်တော့အတုပါရှုတာအတုပါရှုရင်ရှုရင်တခါလေရဟန္တာတန်ဖြစ်တာ အဲ့ကြောင့်မှရဟန္တာရှင်မြတ်နဲ့ဝမ်းမြောက်ဝမ်းသာဖြစ်ဖရာရဲ့ခုံကျေးဇူးတွေချီးမွမ်းပြီးတော့ကြောင်းပြန်လာဖရာကြောကြတာအဲ့ဒါကတော့ဘုန်းကြီးတို့ဖရာလက်ထက်ကဇံရပုံကိုယ်တွေပေါ့နော်ဇံရပြီးတော့ကိလေသာကုန်ပြီးကင်းပြီးထင်းနေတာတကယ်ကြောင့်မကင်းတော့ဖရာကတင်ညာလွတ်ပြီးတော့အတုပါရှုခဲ့မှုပါတယ်အဲကြောင့်ဘယ်ကမ္မထမဆိုဘုန်းကြီးတို့တိုက်တွန်းလို့တာစနစ်တကျအထုတ်ဖို့ပဲလိုပါတယ်စနစ်တကျအထုတ်လိုက်ရင် ဒီကကိုယ်တဏ္ဍမှာလောဘတွေနည်းသွားမယ်ဒေါသတွေနည်းသွားမယ်မာမနာတွေနည်းသွားမယ်နည်းရာတွေကုန်သွားမယ်ဒါဆိုကြိုးများတာပေါ့ဗျာဘုန်းကြီးတို့ကမ္ဘာထမ်းစရာနဲ့ဒီတိုင်းပါပဲဒီဒီကလေးလေးဘုန်းကြီးပြောပြပါတယ်ယောဂီတော့တော်သေးတယ်လို့ဘုန်းကြီးတော့ကမ္ဘာထမ်းစရာမိခန်းနေလောဘကြည်ပြနေနည်းနည်းမှကိုကြည်မကောင်းဘူးလို့ဒေါသကြည်ပြနည်းနည်းမှကိုကြည်မကောင်းဘူးလို့ဒါကြောင့်ဘုန်းကြီးတို့ကိုယ့်အကူတော့တတ်နိုင်တာဒါနဲ့မဖြစ်အောင်နေပါတယ် လူများကတော့ထင်တာမထင်တာတမျိုးပေါ့ဗျာတချို့ပုဂ္ဂိုလ်ကတော့သူကသူထင်နေတာဒါဒီဘုံညာလောဘကြီးဒီဘုံညာဒေါသကြီးဒီလိုအမြင်နဲ့ဆုံးဖြတ်ခြင်းနဲ့ဆုံးဖြတ်မှာကိုယ့်အကူတော့တတ်နိုင်မြတ်ခွန်ကြီးတို့နည်းအောင်မဖြစ်အောင်ကြိုးစားနေရတော့တော့ယောဂီတွေလည်းဒီတိုင်းပဲနော်ကိုကတရားထုတ်တယ်လို့မြည်ခံတိုင်းအဲ့ဒါတွေကတော့တတ်နိုင်မြတ်ထင်ထင်သိနေနိုင်ကောင်းတော့ကိုယ်အတွက်လည်းကုသိုလ်ဖြစ်တယ်အများအတွက်လည်းကုသိုလ်ဖြစ်တော့ဒါကတော့ခွန်ကြီးတို့ဒီအတုပါရှုနည်းပါပဲ နော်အတုဝရှုပြီးတော့ဒီမှာဘုန်းကြီးတို့ဗာပြောခြင်းလဲဆိုတော်တော်များများပြောစီရတယ်ကျမ်းတာပေါ့ဗျာဒီသုတ်တန်နဲ့ပတ်သက်ပြီးတော့ဒီထဲမှာတော့ဘုန်းကြီးပြောတာသုတ်တန်ဒုတင်ကျင့်ဤသုတ်တန်ဒုတင် အကျိုးဆိုဒုတင်နေရတော့ဒီမှာသူကဒီဘယ်ဒုတင်မဲ့ဆိုသူအကျိုးတွေကိုတစ်မျိုးစီခေါ်တာနော်အဲ့ဒါတွေကတော့ဘုန်းကြီးတို့ဒီတို့ဒီမဲ့တင်ပေးတဲ့ဘုန်းကြီးဝတ္တရာတို့ဘာလို့ခေါ်တဲ့အခါကျသူတို့အကုန်လုံးတင်တယ်ဘုန်းကြီးကတော့ဒီမှာတော့သုတ်တန် ကျင့်တော်ဒီကထားပြောတာဖြစ်တဲ့အတွက်သုတ်တန်ဒုတိယအကျိုးပဲပြောပါသုတ်တန်ဒုတိယဝိသုဒ္ဓိမမှာပြသုတ်တန်ဒုတိယစောက်တရားတဲ့ကျိုးကတော့နော်မရဏတတိကိုရခြင်းနော်ဒါကြောင့်သေခြင်းတရားဘုန်းကြီးတို့အရင်ဆင်ခြင်ခဲ့တာဒါပဲမရဏတတိကိုရခြင်းသေခြင်းတရားကိုမြင်လို့ရပေါ့ဗျာဆင်ခြင်ရပါတယ်မဆင်ခြင်မရပါဘူးနော်သေခြင်းတရားကိုရခြင်းသိရှိခြင်းပေါ့နော်ဆင်ခြင်ပြီးတော့မမေးမလျော့ နေလေးရှိခြင်းဟောတရားမှမသိသွားရင်လူတိုင်းလူတိုင်းတတ်တော်တယ်မိမိလျော်လျော်ပေါ်ပေါ်ဆဆမနေရဘူးပြနော်အဲကြောင့်သာတရိတာနောက်ဒီအတုပနမိတ်သိသွားတဲ့လောင်းကောင်ပုတ်တွေကိုဘုန်းကြီးကဆင်ញင်တဲ့ကကြဒီလောင်းကောင်ပုတ်တွေအာရုံပြုရတာဒီမှာတော့ပြောသာသံပေတာနဲ့ရေးတာဩရုမာရကစာရအတုပနမိတ်ကိုရခြင်းခုနဘုန်းကြီးတို့ပြောခဲ့တဲ့သေသွားလောင်းကောင်ပုတ်ကြပုတ်ကောင်ကြီးဖြစ်သွားတာလို့ ညိုကွယ်မဲကွယ်စိတ်ကွယ်တွေထားနေအာသုဘကောင်မှုဖြစ်တာတို့ဖူးယောင်ကြွတတ်တဲ့အာသုဘကောင်မှုဖြစ်တာတို့ဒါမျိုးတွေပြောလို့ရင်အဲ့ဒါမျိုးမဖြစ်ရအောင်လုပ်ရမယ်လို့ဆိုလို့ရင်အဲ့ဒီဟာတွေရှုမှတ်နိုင်အဲ့ဒီလိုအာသုဘနမိတ်တွေကိုမှရရှိတယ်ပေါ့ဗျာပြီးတဲ့အခါကျတော့ကာမဂုဏ်တို့နဲ့တတ်မဲ့မှုကိုပယ်ဖြောင်းနိုင်ရင်တရားရပြောရင်အပြောအာယုံပေါ့ဗျာဘုံကြီးရောလူရောဒီအတုပတရားတွေမဆင်ញင်နေတော့ ရုပ်ရှင်လေးကြည့်လိုက် TV လေးကြည့်လိုက်သတင်းလေးကြည့်လိုက် Facebook လေးပို့လိုက်တချင်းလေးနားထောင်လိုက် စားလိုက်တောက်လိုက်မိသားစုတွေပြောလိုက်ပါလိုက်ဒီလိုနဲ့အချိန်ကုန်တတ်တာများတော့နော်အတုပတရားတွေမြင်ထားတဲ့ခါကျတော့ဒီအဲ့ဒီတရားတွေနဲ့ကျချိန်မကုန်ဘူးပေါ့ဗျာကြံတဲ့ကုသိုလ်ကောင်းမှုတွေလည်းလှုပ်ဖြစ်လာတယ်အဲဒါကိုပြောချင်တယ်များစွာတာဝကရခြင်း သိခြင်းတရားတွေမြင်မယ်ကိုယ်ခန္ဓာကအတုပတွေမြင်မယ်ဆိုရင်ဒါဟောလူတိုင်းလူတိုင်းတနေ့သိရပါလားသိသွားတယ်ဒီလောကဘုရားဒီလိုပဲအတုပ၉မျိုး၁၀မျိုးဖြစ်သွားပါလားတတိတောင်ကရရင်ဘုန်းကြီးတို့တွေပို့ပြီးတော့သူတော်ကောင်းတရားတွေပို့လို့ဖြစ်ပါပြီးတဲ့ခါကျတော့အတုစီဒုက္ခနာစေကုဇဆိုင်ခန္ဓာကိုယ်သဘောမပြတ်မြင်မြင်ခြင်းခန္ဓာကိုယ်ကြီးရဲ့မနစ်သက်ဖွယ်ရာသဘောတွေလည်းမြင်ရတာပေါ့ဗျာပြီးတော့ကတော့မကောင်းတဲ့အနတ်သက်တွေ ရှိတာကိုလည်းသိရတယ်ပြီးတော့နှစ်သက်ဖွယ်ရာမရှိတဲ့သဘောတွေကိုလည်းခန္ဓာကိုယ်ကြီးမှာဒါတွေမပြတ်မြင်တွေ့လာဖို့ဒါတွေပွားများနေပြီးတဲ့အခါကျတော့မာမာနတွေလျှော့ကြပါတယ်နော်သိခြင်းတရားတွေမြင်မယ်အတုဒီသိခြင်းတရားတွေဆင်ញင်မှာအတုပတရားတွေသုတ်တန်ဒုတင်ဆူဆောင်တဲ့ပုဂ္ဂိုလ်ဟာအရောကြအယွယ်နဲ့အယွယ်မှန်နဲ့တက်တက်တယ်ငယ်တဲ့လူတွေဆိုရင်တော်တော်များများကခေါင်းမာတတ်တယ်ပေါ့ဗျာကိုလိုသမ ्या အဟုတ်ထင်ကိုပြောသမ ्या ကိုငါဘာလို့လို့ဖြစ်မယ်ကြဒီလိုထင်တာတကယ်တကယ်ကြမဖြစ်တဲ့အရာတွေအများကြီးပါသိခြင်းတရားတွေမြင်အာရောကြမန်ဆိုတဲ့ဒါနာယောဂကိနဲ့မမနာတို့အသက်ရွယ်ရှုပ်ပနမှာအသက်ရွယ်ငယ်ရွယ်တဲ့မန္တတာလို့ယောဂကိနဲ့ယောဂကိနဲ့မန္တတာဒါတို့လိုပြုတ်ကြတာဇီဝိတမှာဟောလူတိုင်းလူတိုင်းသိရမှာမှာဆိုရင်သိထားရင်အသက်ရှင်မှုနဲ့မမတက်ဘူးပေါ့မှန်နေအများကြီးပါပဲ ပညာမန္တေပညာမန်ပြုတ်ကြသွားအာနာမန္တေအာနာမန်ပြုတ်ကြသွားမှာသိချင်းတရားတွေအတုပတရားတွေမြင်နေသုတ်တန်တူတင်ဆောက်တည်ပြီးတဲ့အခါကျတော့ပစ္စည်းရှိပစ္စည်းမန္တေတော့ဒါတွေကုန်ပြုတ်ကြသွားလို့ပြီးတော့နတ်တရားနေချစ်ခင်များနိုးတယ်ဒီသုတ်တန်တူတင်ဆောက်တည်တဲ့ပုံကောင်များပြီးတော့ဘေးဘေးမျိုးစုံပေါ့နော်ခုကာလီဖိုးနီးယားဆိုပြီးလောင်လိုက်ပါပြလိုက်အဲ့ဒီလိုဘေးကနေမျိုးစုံတွေ ကြုံလာရင်သိခံနိုင်တယ်ပြီးတော့အလိုနေခြင်းစရတရားနဲ့လျော်တယ်တဲ့နော်ဘယ်လိုနေဘယ်လိုမျိုးရရနေတတ်ထိုင်တတ်တယ်ပေါ့ဗျာဒါကိုဆိုလိုတာဒါကတော့ဘုန်းကြီးတို့သုတ်တန်တူတင်စောက်တည်တဲ့အကျိုးပေါ့ဗျာတရားပြောင်းတော့ပြီးတော့ကနိတိတူတင်စောက်တည်တဲ့ပုံကောင်များနိတိတူတင်ဆိုဟိုနေ့ကပြောခဲ့တယ်နောက်ဆုံးတူတင်က73ပါးရှိတာကိုအခုကြမ်းမြင်ထပ်ပြောပါမယ် ဆုံးနဲ့ပတ်သက်တဲ့ဒုတိယ2မျိုးနော်ပန္နကုတိပင်တင်တိုင်းမှာရတဲ့သင်္ကန်းအဓိကအကောင်းဆုံးပဲနော်အဲ့ဒီသင်္ကန်းကလည်းသင်္ကန်း3တယ်ဒီဒုတိယဆောက်တည်တဲ့ပုဂ္ဂိုလ်ကဒီတင့်မှန်ရဲ့ဧကတိရဲ့လက်ထပ်သင်္ကန်းဒီ3တယ်ပဲဆောင်ခွင့်ရှိဒါသင်္ကန်းနဲ့ပတ်သက်တဲ့ဒုတိယ2မျိုးပေါ့နော် နောက်ဆုံးနဲ့ပတ်သက်တဲ့ဒုတိယ5မျိုးရှိတယ်နော်တဏှာရဲ့တစ်ချိန်နဲ့တစ်ခွက်တည်းပေါ့အိမ်စင်တိုင်းကြွားမယ် တော်ပြီလို့မပြောအောင် တော်ပြီလို့ပြောရင်အဲ့လိုနေရာဆောက်ခွင့်မရှိဘူးအဆုံးနဲ့ပတ်သက်တဲ့ဒုတိယ၅ခုနေရာကြောင်းနဲ့ပတ်သက်တဲ့ဒုတိယ၅ခုပေါ့ဗျာတော်တဲ့တောင်ထဲမှာသွားအထုံမယ်တစ်ပင်ရင်မှာအထုံမယ်နော်တစ်ပင်အောင်မှာအထုံမယ်လွင်တီးကောင်မှာအထုံမယ်သုတ်တန်ထဲမှာအထုံမယ်တန်ခါမထေညွန်ပြတဲ့နေရာမှာအထုံမယ်ဒါကြောင့်ကြောင်းနေရာနဲ့ပတ်သက်ပြီးဒုတိယ၅မျိုးရှိတယ်နိတိ ဒုတင်ဆိုတာတော့ဘာလဲဆိုဝီရိယနဲ့ဆက်တဲ့ဒုတင်ဝီရိယရှိမှဒီဒုတင်က နေနိုင်ပါတယ်ဒါကြောင့်ဝေဝေဆရာတော်ကြီးတို့က24နာရီကိုတစ်ဆက်ခေါ်တယ်သူဒီသွားတရားထွင်ရင်ဟုတ်လားဒီနေ့9နာရီလောက်ကတရားသင်ပေးတယ်ညလည်းမအေးအောင်နောက်ရဒီလိုညနေ9နာရီအောင်မှတစ်ဆက်ခေါ်တော့ဆရာတော်ကြီးနေ့ကျတော့တရားဆဲတဲ့ခါကျတော့မဘုန်းကြီးသွားတယ်ဥဂောတိတာဘယ်နဲ့ဆက်ရပြီလဲဒီလိုမေးတော့ဒါအဲ့ဒါကိုနေသိတယ် အဲနေတိတုရရှင်ဆိုဘာလဲဆိုတော့ထိုင်မှတ်တာတို့စဉ္ညာရှောင်မှတ်တာတို့မတ္တရမှတ်တာတို့ဒါမှတ်လို့ရပါတယ်လျှောင်းပြီးတော့မနေရအောင်အိပ်ပြီးမမှတ်ရအောင်ဒါကိုပြောတယ်အဲ့လိုနိတိတုတင်ဆောင်တဲ့ပုံကိုအဲ့ဒါလေးကိုလည်းကြီးညိုပွဲရရှိလို့ခွန်ကြီးဒါလေးပြောခြင်းလို့အခုပြောမလို့အဲ့ဒီထဲမှာနိတိတုတင်စောက်တည်တဲ့ပုံကများက ခုနကလည်းတခါပြောပြီးနေတိတုတွေစောက်တည်မယ်ဆိုညင်သုံးရံပါလို့ပေါ့လေတညာလုံးစောက်တည်တဲ့ပုံပုံမျိုးဆိုဥက္ကဋ္ဌပုံပုံပေါ့ဒူတင်တစ်ခုတစ်ခုမှာ၃မျိုး၃မျိုးခွဲတယ်မှတ်ထားမယ်နော်အဲတော့ညင်နှစ်ရဥပမာည12နာရီဆိုပါတော့၄၃နေ7နေ၄၄နာရီခွဲမယ်ပရမ၄နာရီအတွင်းကိုတင်းကြိုင်းမှာသွားအထောက်နိုင်ဟော၄နာရီဘယ်ရဘယ်ရံပဲဖြစ်ဖြစ်ပေါ့ညင်၃ရံတတ်မှတ်တယ်ညင်၃ရံလုံးကို ကိုကအထုံနိုင်ဥက္ကဋ္ဌပုဂ္ဂိုလ်ဥက္ကပုဂ္ဂိုလ်လည်းခေါ်တယ်မြင့်နှစ်ရန်သာအထုံမယ်သူတော်ကောင်းတရားတွေသုတ္တမန်တွေအထုံမယ်ဆိုရင်မစ္စည်းမမစ္ဆုံပုဂ္ဂိုလ်လို့ခေါ်တယ်မြင့်တရားလောက်သာအထုံမယ်ဆိုရင်တော့ဟိနာပုဂ္ဂိုလ်မုရုပုဂ္ဂိုလ်လို့ခေါ်တယ်အဲ့မှာတော့ဒီဆရာသမားတွေကမိန့်တာကဒီဒီဒုတင်စောက်တည်ထားလို့ရင်နေ့လည်းမိတ်ပဲနေမှထက်တန်းကြမယ် တချို့ညမိတ်ဘူးနေ့ကြတော့အိတ်တယ်ဆိုဒါတော့ထက်တမကြနိုင်ဘူးဒီဒူတင်စောက်တည်တဲ့နေရာမှာတော့တဲ့ပါရမီရှိမှသာနေတိဒူတင်စောက်တည်နိုင်ပါတယ်တဲ့ဘုန်းကြီးဆရာကြီးကမိတ်လာအဲဆိုသုဒ္ဓဇာသမารိယမှာစောက်တည်ရင်တော့ပုတ်ကောင်းတယ်အဲ့ဒီလိုမှမောရင်တော့ဒီဒူတင်စောက်တည်ကခတ်တယ်ဒီလိုမိတ်ပါအဲနိတိဒူတင်ကိုဘုရားရှင်လက်ထက်ကရှင်သာရိပုတ္တရာနှစ်ပေါင်း30နော် အိယာထဲမှာလှဲ့မိတ်ခုပြောလှဲ့မိတ်ပဲနဲ့သူတို့ကောင်းတရားတွေအားထုတ်ခဲ့ဒီတိတို့ထိုင်ရင်ထိုင်မယ်မန္တရရှိရမယ်စဉ္ညာလျှောက်ရှောက်မယ်တနှစ်တည်းမဟုတ်တော့နှစ်ပေါင်း30ကြာရွရှင်သာရိပုတ္တရာရှင်မြတ်ရှင်မောင်မောလကိုရောရှင်မောင်မောကလကိုရောမြတ်ကလာဒီတိုင်းပဲနှစ်ပေါင်း30ပတ်လုံးနိတိတုတင်စောင့်တည်ပါပြီးတဲ့အခါကျတော့ရှင်မာကတ္တပရှင်မာကတ္တပတော့ဒီဒုတင်73ပါးလုံးမှာဣတရေရတဲ့ပုဂ္ဂိုလ်ဗျာ အေးရရတဲ့ပုဂ္ဂိုလ်အဲ့ဒီမှာဒါကတော့ဘုန်းကြီးတို့ဒီကနေ့ကတက္ကပညာတုတ်ကမိတ်ထားတဲ့စကားပဲအဲ့ဒီမှာတော့ဘုန်းကြီးတို့ဘာသွားတွေ့လဲဆိုတော့အဲ့ဒီမှာတော့နည်းနည်းရေးထားတာကစာနဲ့ပင်နဲ့မညီပဲဖြစ်သွားတော့ရှင်မဂသဗ္ဗကိုရောမြတ်ကြီးတက်ကတတ်တော်120ရှိပါတယ်ဒီရှင်မဂသဗ္ဗကိုရောမြတ်ကြီးကတတ်တော်120ရှိတော့နှစ်ပေါင်း120ဒုတင်ဆောက်တည်တယ်ဆိုတော့အဲ့ဒါကျတော့ရှင်းတော့မညီတော့ဘူးပေါ့ဗျာ သူကအိမ်တော်ကြထားပါတော့အိမ်တော်ငငယ်နဲ့ကြတယ်၁၆နှစ်လောက်ကြတယ်ဆိုပါအဲ့လိုဆိုသုံးပုံ20လောက်ရန်ခံသုံးပါအိမ်တော်ကတော့ဩဝါဒနဲ့ရန်ခံတာကိုစောစောပိုင်းကနော်သူတို့အိမ်တော်ကြပြီးနောက်ပိုင်းမှာသူတို့နေအိမ်တော်ဒီဘဝနဲ့နေသေးတာကိုပြီးမှလမ်းခွဲကြတယ်တာနာပေါင်ရောက်လာရတယ်အိမ်ဟိုမိဘတွေကပေးစားလို့တော့အိမ်တော်ကြရတာဟိုလိုသူတို့ကတကယ်လေးများဘဝမနေပါဘူး မိဘတွေဆုံးသွားတဲ့ချိန်မှမှသူတို့ဒါနာပေါင်ရောက်လာတဲ့သဘောပဲအဲ့မှာဘုရားနဲ့တွေ့တယ်ဘုရားနဲ့တွေ့တဲ့နောက်ပိုင်းကစပြီးတော့သူတင်ဆောက်တည်တာပဲခမန်းကြီးပြောရင်တော့ဘာရဟန်းကအသက်20လောက်မှရဟန်းခံနေဆိုရင်ဟို100လောက်သူတင်ဆောက်တည်တယ်ဆိုတော့ဒါယုတ်တိရှိသေးတယ်ပေါ့အခုအမှတ်တမ်းဒေတာကအသက်လောက်မွေးကလေးတူတင်စောက်တည်တယ်ဆိုဒါကြရုပ်တရားမရှိတော့ဘူးစဉ်းစားစရာဖြစ်တာဒါမျိုးတွေပေါ့နော်ဒါကြောင့်ဘုန်းကြီးတို့စတင်တဲ့ ပုဂ္ဂိုလ်များကဒီကလေးတွေစာသင်ပေးတဲ့ကအဲ့ဒါမျိုးလေးတွေကောက်ချက်ချသင်ပေးဖို့ရည်ကြီးအောင်စာရဲပေတဲ့တခါတလေကြတော့မှတ်တမ်းတွေလွဲတာလည်းပါကောင်းဖြစ်ကောင်းဖြစ်နိုင်နော်ဒီဟိုလိုပြောရင်တော့ဘိုးဆင်ပြေတာပေါ့လေအသက်120 120တိုင်အောင်ဒုတိယဆောက်တည်သွားတယ်ဆိုဒါတော့မစိုးဘူးပေါ့အသက်အသက်တန်းရှိရှိအောင်အဲ့ဒါဆိုတော့ညီလို့ဘာမှပြောစရာမရှိတော့ အခုတော့ဒုတိယစောက်တဲ့နေ့က120ဆိုတော့တော်တော်ခက်သွားတယ်အဲ့တော့အသက်120တိုင်အောင်ဒုတိယစောက်တည်သွားတယ်အဲ့အဲ့ဒီစကားဆိုတော့ပို့ကောင်းတယ်ပေါ့နော်အဲ့လိုမှတ်ထားမယ်နောက်ရှင်နုလုဒ္ဓရှင်နုလုဒ္ဓဆိုဒေဝစကုပညာရတဲ့ပုဂ္ဂိုလ်သူကကြာနှစ်ပေါင်း90ဤတိဒုတိယစောက်တည်တယ်နောက်ရှင်ပါရိယရှင်ပါရိယဆိုတော့ခွင်တို့ဒီဖရာရဲ့ရှင်မြို့သားချင်းတွေဉာဏ်တော်တွေ6ပါးပေါ့ သင်္ကဝတ္ထရှင်ဗတ္တိယသူကနှစ်ပေါင်း30သူတင်စောင့်တည်တယ်ရှင်သာရိပုတ္တရာတို့လောက်ပဲနောက်ရှင်သောဏရှင်သောဏသုတ်တန်ထဲမှာပဲတရားရသွားတဲ့ပုဂ္ဂိုလ်ပဲသူကတော့16နှစ်ပဲဒီတိသူတင်စောင့်တည်တယ်ရှင်ရထပါလာဟိုတနေ့ဘုန်းကြီးတရားတော်ပြောခဲ့တယ်အဲ့ဒီရှင်ရထပါလာက12နှစ်နိတိတုတင်စောက်တည်တယ်ရှင်အာနန္ဒာက15နှစ်နိတိတုတင်စောက်တည်ခဲ့တယ်ရှင်ရာဟုလာ ဖရာရဲ့သားတော်ရှင်ရာဟုလာတော်မှာ12နှစ်အတူတည်းဆောက်တည်ရှင်ဘာကုလရှင်ဘာကုလတော့နှစ်ပေါင်း160နေတော့အသက်80ရောက်မှအဲ့ဒီရှင်ဘာကုလကသင်္ကန်းဝတ်ပါတယ်ကျမအင်မတန်ကောင်းတဲ့ပုဂ္ဂိုလ်သူကတော့နှစ်80ပါလုံးရဟန်းဖြစ်တဲ့ချိန်ကနေစပြီးတော့နေတိတုတင်ဆောင်းသွားတာပဲဒီမှာတော့ဆာမင်းမဘာပြောသွားလဲဆိုဒီ မထေမြတ်တွေကတဲ့ရဟနာဖြစ်ပြီးမှဒီနိတိဒုတင်ကိုကျင့်သုံးတာတဲ့ကိလေသာခေါင်းပေါင်းကုသိုလ်ဖြစ်ပေါင်းကျင့်သုံးရတာမဟုတ်ဘူးတဲ့နောင်လာနောက်သားတွေအတူယူလိုက်နာကျင့်သုံးဖို့ရည်ရွယ်ပြီးကျင့်သုံးရတာဖြစ်တယ်ဆိုတာကိုပြောသွားတယ်ပေါ့ဗျဒီတော့နိတိဒုတင်လဲဟိုတန်းနေများစောက်တည်လို့ရတော့ဒီထဲမှာဘုန်းကြီးတို့ဗာပြောဖို့လုပ်လဲဆိုတော့ ဤတိတူတင်ပြီးတဲ့ခါကျတော့တူတင်73မှာဒီထဲမှာတူတင်73မှာကိုအကျဉ်းချုပ်မယ်ဆိုရင်လည်းပြောတော့ဒီမှာအကျဉ်းချုပ်တဲ့ဟာလေးလည်းပါသဗ္ဗရဏိကစာရိကဒုတင် ပေါ့ဗျာဒါအိစဉ်တိုင်းဆုံးခံတဲ့ဒုတင်အဲ့ဒီဒုတင်ဆောင်နေပိဏမဒုတင်လည်းဆောင်ပြီးသားဖြစ်တယ်ဆိုလိုတာသဗ္ဗရဏစာရိကဒုတင်ဆောင်နေရင်ပိဏမဒုတင်လည်းပါဝင်သွားတယ် ဧကတနေကဒုတင်ဆိုတာတဏှာတဲ့ထိုင်ပြီးဖုံးပေးရတယ်။ဘုန်းကြီးတို့ခုဆိုဟိုနေရာပင့်ဒီနေရာပင့်ဟိုနေရာတော့ကြိုက်တယ်လို့ဖုံးပေးလို့ရတယ်။ဒုတင်စောက်တည်တာတဏှာပဲဖုံးပေးခွင့်ရှိတယ်။ဧကတနေဒုတင်စောက်တည်ထားရင်ပိဏဘဒုတင်ပေါ့နော်။နော်။တပိတ်တလုံးနဲ့စားတာမျိုးခလုပိစ္ဆာဗတ္တဒီတော်ပြီလို့ပန်းမြင်ပြောပြီးမစားကောင်းတော့အဲ့ဒီဒုတင်ကလိုလိုပါဝင်သွားတယ်။ အောဘောဂာတိကဒုတိဆောင်းနေလို့ယုတ်ခမှုတွေတို့ယထာတန်တိကဒုတိတို့ဒါတွေဆောင်းပြီးသားဖြစ်သွားတယ်ဆိုဒီလိုဆောင်းပြီးမှမှတ်တမ်းပြတာလို့ဗျာအဲ့ဒီဒုတင်သုံးပါးပေါ့သဗ္ဗရာနာစာရိကဒုတင်ရဲ့ဧကတနိဒုတင်ရဲ့အဘောဂတိကဒုတင်အဲ့ဒီသုံးပါးကိုတိတင်ကဒုတင်ပေါ့ဗရာဏဒုတင်အဓိကဒုတင်လို့ခေါ်တယ်တဲ့ကျန်တဲ့အရင်ကြီးကတောထဲမှာနေတဲ့ဒုတင်ပန္နကူ ဒီသင်္ချိုင်းတို့ဘာလို့ပြစ်ထားတဲ့ပန္နကုသင်္ကန်းမျိုးအဲ့ဒီကလည်းတိဆွေတွေသင်္ကန်းသုံးနေတာဖြစ်မဲ့သုတ်တန်နဲ့နေတဲ့တုတင်နိတိတိတွင်ညမိတ်ဖြစ်တဲ့၆တဲ့တုတင်၅ပါးတခြားတုတင်တွေနဲ့ရောနှဆက်သွယ်ခြင်းမရှိတဲ့အတွက်သူတိကြအင်္ဂါဖြစ်တဲ့တုတင်လို့ဒီလိုမှတ်ထားပါဆိုဒီလိုအလုံးတုတင်ခုနက၃မျိုးနဲ့၈မျိုးပေါ့ဗျာပြီးတော့ဒုတင်နဲ့ပတ်သက်ပြီးတော့ဗာမိတ်ပြန်လဲဆို ဘယ်လိုဇယိုက်ရှိတဲ့ပုဂ္ဂိုလ်များဟိုဒူတင်ကိုတင့်တော်လျောပတ်တယ်ကျင့်တဲ့တယ်ဆိုဒါလေးလည်းကောင်းတယ်နော်ယာကဇယိုက်ပြောအာယုန်နဲ့နှစ်သက်တဲ့ပုဂ္ဂိုလ်တာအာယုန်သမီးအာယုန်ဘုန်းကြီးတို့ဆိုကြောင်းကံဘုရားတွေနှစ်သက်တဲ့ပုဂ္ဂိုလ်ကျိုးကိုကြောင်းနေပိုင်တာဆိုင်တာနှစ်သက်တဲ့ပုဂ္ဂိုလ်အာယာကဇယိုက်ရှိတယ်မောဟဇယိုက်ရှိတဲ့ပုဂ္ဂိုလ်တွေ့မွေထိုင်နိုင်မှနေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်များဟာဒုတင်ကျင့်သုံးဖို့တင့်လျော်တယ်ဘာဖြစ်လို့လဲဆိုရင် ဒီဒုတိကျင့်သုံးတဲ့အတွက်ဆင်းရဲချိုးချမ်းသာကျင့်မှုကိလေသာ ခေါင်းပါစေမှုအဲ့ဒါကြောင့်မို့ဒီဒုတိကျင့်သုံးတဲ့ဆင်းရဲချိုးချမ်းသာကျင့်မယ်ဆိုရင်အနုကြိုက်တဲ့အလှပကြိုက်တဲ့ပုဂ္ဂိုလ်များຢာကငြိမ့်နိုင်တယ်။နော်ကိလေသာ ခေါင်းပါစေဖို့အတွက်မမေ့မလျော့မပေါ်မဆနေရတဲ့အတွက်နော်အမမဲ့နေတဲ့ပုဂ္ဂိုလ်များလည်းမောဟ ငြိမ့်နိုင်တယ်ပြီးတော့ဒေါသရိုက်ရှိတဲ့ပုံကိုများကြတော့အရင်ကြီးကတူတင်တောတဲ့တောင်နဲ့သွားအထုတ်တာဒေါတဲ့တောင်နဲ့မှအထုတ်တဲ့ခါကျတော့တစ်ပင်အောင်တစ်ပင်ရင်မှအထုတ်ရတယ်အဲ့ဒီဒေါသရိုက်ရှိတဲ့ပုံကိုကြတော့တောတဲ့တောင်နဲ့အထုတ်တဲ့အရင်ကြီးကတူတင်တို့ရုပ်ခမှုတူတင်တစ်ပင်အောင်နေပြီးကျင့်တဲ့တူတင်တင့်တော်လေဘာဖြစ်လို့လဲဆိုတော့ဒေါကြောင့်တို့တစ်ပင်ရင်တို့ဒီလိုဒူးတယောက် တဲ့သွားအထုတ်တကဘယ်သူမှမထိခဲ့အောင်နေတဲ့အတွက်ဒေါသငြိမ်းသွားတယ်။ဒါကြောင့်မို့ဒေါသကြီးတဲ့ပုဂ္ဂိုလ်ဒေါသဆဲရှိတဲ့ပုဂ္ဂိုလ်မှာအရင်ကြီးကဒုတွေရုပ်ခမှုဒုတွေကျင့်တဲ့နဲ့ဒါဝိသုဒ္ဓိမကပြောတယ်ပေါ့ဗျာ။ပြီးတော့ဝိသုဒ္ဓိမပါတပြိုင်ဘုန်းကြီးတို့ရဟန်းတော်တွေကြဒီဒုတိယ73ပါးလုံးကိုတပြိုင်တည်းတည်းရအောင်ကျင့်နိုင်တယ်။ဥပမာဆိုပါတော့လွင်တီးခေါင်အရမကြီးတော်ကြောင့်အင်္ဂါနဲ့ပြည့်စုံတဲ့ ခဝေးမှာရတုတ်တန်တစ်ခုဆိုရင်ဒါဒီယန်းကဒုတင်73ပါလုံးဆောင်ပြီးကျင့်နိုင်တယ်ဘေကုဏီမတွေကြတော့10ပါးသာကြနိုင်တယ်ဘေကုဏီမတွေကြသူကတီးတန့်ဒေါ်လက်တောင်နဲ့နေရတာတို့မနေရဘူးဗျအဘောကတည်းကလွင်ဒီကောင်နေရသစ်ပင်နေရတာသုတ်တန်တို့ဒါမျိုးမနေရဘူးခလူပိစ္ဆာပတ္တနော် စားပြီးတော်ပြီလို့ပြီးပြောရင်မစားကောင်းနဲ့ဒါတွေကသူတို့မရနိုင်ဘူးဒါကြောင့်မို့သူတို့မှာတော့၈ခုပဲရနိုင်တယ်တာမဏီတွေကြတော့ဘုန်းကြီးတို့ကိုကိုရင်လေးတွေပေါ့နော်တိစုရိတူတွေကယဟန်နဲ့ပဲသက်ဆိုင်တယ်အထတန်ငါတို့ပါတို့ပေါ့နော်အဲဒါကြောင့်ကြံတဲ့12ပါးရမယ်လူဥပဒကဥပဒကမာတွေကြတော့ဘုန်းကြီးတို့ဧကတနေတို့ပါရမေတုတင်တို့လျော့ပတ်တယ်လို့ပြောပါတယ်ဒါပေမဲ့ ဘုန်းကြီးတို့မာစီဆရာတို့ရတော့ဘာကောက်ချက်ချပြောသွားလဲဆိုတတကနိဗ္ဗာဇထကတာမှာအလောင်းတော်ကန္နယတိကတူတကယ်တော့ညာတာနာဘဒီယတိသူဟာဒုတင်73ပါလုံးဆောက်တည်ကျင့်တယ်လို့ဒီလိုပြောတယ်အဲတော့ယတိဖြစ်ပြီးတော့တိရှိဒုတင်ထက်ဆိုခြင်းကတော့သုတ်တန်ဒီဖြစ်တယ်တဲ့ပြောချင်တာတော့သုတ်တန်ဒီနေနဲ့ စွမ်းနိုင်နေမြဆောင်းနိုင်ဆောင်းနိုင်တယ်လို့ဒီတူတင်ပုံမှာဒီလိုကောက်ချက်ချတယ်။ဒါကြောင့်မို့စွမ်းနိုင်နေမြဘယ်တူတင်မဆိုပေါ့လေလူသားတွေနဲ့ဘုန်းကြီးတွေနဲ့ဆောင်းနိုင်တယ်လို့ဒီလိုပြောသွားတယ်။ဒါဟိုနေ့ကလည်းဘုန်းကြီးထပ်ပြောပါတယ်ဒီဟာလေးနဲ့ပတ်သက်ပြီးသုတ်တန်တူတွေနဲ့ပတ်သက်ထပ်ပြောစရာရှိတော့ပါလေဆိုသုတ်တန်သွားတဲ့ခါမှာတဲ့အများသွားရိုးလမ်းသွားရိုးဒါကတော့နည်းနည်းလေးသွားတဲ့ဟာမျိုးပြောတော့ပါအများများသွားရင်တော့ မလွယ်ဘူးအများသွားရိုးလမ်းမှာမသွားဘဲနဲ့ဖြတ်လမ်းကနေလျှို့ဝက်စားသွားရတယ်နော်ဟောညမှာညအခါမှာအထင်မှားတာကြောက်လန့်စရာတွေမဖြစ်ဖို့အတွက်နေ့အခါတွေကဘယ်နှမှပါရှိတယ်ဆိုတာတမ္မကြည့်ရှုတမ္မမှတ်သားတဲ့နေညအခါမှာကိုယ်ကသုတ်တန်နဲ့သွားအထုတ်တဲ့အခါမှာကြောက်လန့်ပေါ်ရာဟိအော်သွားလျနေတယ်ဘလူးတို့ နေဘဘလူတို့တရေတပြပိတာတို့ကိုကိုကမနစ်ထုတ်ကောင်းမပြမမောင်းထုတ်ကောင်းဘူးပေါ့ဗျာဟိုဒီနေ့ကပြောလို့တန်ဖိုးတွေပါလို့မရွတ်အောင်ဒါပြောဘာလို့ကိုကသူ့နေရာသွားကြောက်ရင်မေတ္တာဖို့မျှပေးဝင်ပေါ့တခါအင်္ဂုတ်တို့နီးကယ်တို့ဘာတို့ကြတော့အဲ့မထေကြီးတွေကကြဗာမိတ်လဲဆိုသုတ်တံမှာတကောင်ရံလောက်ကုန်ပြီးတော့နေပြီးတော့မိုးတော့ရံမှာပြန်လာနိုင်တယ်ပေါ့သူတို့ကတော့လူအိတ်တဲ့ချိန်သွားပေါ့လူမနှိုးခင်ပြန်လာဆိုတဲ့စကားနဲ့သူတို့က သုတ်တံမှာပြန်လာတဲ့ခါကျတော့ဒီဒီထဲမှာတော့သူကစာစာပေတိုင်းပြောတယ်ပေါ့ဗျာပိဋကငွေထုံတာရောဘုံပိဋကတို့ပါလာတာချင်းကြောင်းတဲ့ဒကာတော်မတွေအိမ်မဝင်ရဆိုလိုတော့ဘုန်းကြီးတို့ကအဲ့ဒီသုတ်တံသွားပြန်နောက်ပိုင်းမှာကိုပြုလို့တာကုသိုလ်ကောင်းမှုသူတို့အမျှပေးဝေပါတယ်မျှပေးဝေတာကသူတို့ကသဘောကျပြီးပြန်ပို့တာတွေပါရှိတတ်ပါတယ်လားကြိုတာရှိတတ်တယ်အဲကြောင့်အိမ်တိုင်းဝင်သွားမယ်ဆိုရင်ဒီမှာရှိကလေးတွေငိုတာတို့ခွေးတွေဟောင်းတာဒါဖြစ်တတ်ပါတယ် ဒါကိုလည်းသူတို့ဒီပုဂ္ဂိုလ်တွေပြန်လိုက်မပေါ်အောင်မလိုက်ခဲ့အောင်မေတ္တာရပ်ခံလို့ရပါတယ်နောက်ပြီးတော့ဒီမှာအဲရှေးရှေးဆရာမြတ်တွေကတော့လို့ကြောက်တတ်ရင်တော့နှစ်ပါးသုံးပါးအဖို့နဲ့သွားနိုင်တယ်ဒါကိုတားမြစ်ထားတဲ့ကျမ်းဂန်မရှိဘူးအများကြီးသွားအထုတ်လို့ရတယ်ဆိုတဲ့တော့ယောဂဗုဒ္ဓတွေနဲ့ပတ်သက်ပြီးမှတ်သားဝယ်လေးတခါထပ်ပြောပြမှာယောဂယောဂဗုဒ္ဓတွေဘုန်းကြီးဟိုတနေ့က ဒီတောထဲမှာရှိတဲ့တောဆိုအကြီးဆုံးသစ်ပင်ရှုကိုပြောတယ်ဒီမှာထပ်ပြီးတော့ပြောပါတယ်ယောဂမတူတင်ကြည့်ရင်နှစ်နိုင်ငံကြားမှာပေါက်တဲ့သစ်ပင်ဒါဟိုနိုင်ငံလည်းပိုင်ဒီနိုင်ငံလည်းပိုင်အဲ့တော့အိတ်စိတ်ဝิญဉ်လည်းမရတယ်ရုပ်စိုးနတ်ရှိတဲ့နော်လူတွေကပူဇော်ထားတဲ့နတ်စင်တို့နတ်ကုန်းတို့စောက်ထားတဲ့သစ်ပင်မျိုးဒါတွေလူတွေကမပြတ်လာတော့တမားကြီးမရနိုင်ဘူးအစေးသုံးရတဲ့အစေးထွက်တဲ့သစ်ပင်စစ်သေးတို့ဘာလို့ပေါ့လေခုဆိုရင်ဒီ ဒါရထုတ်တဲ့အပိန်တွေပေါ့ဒါမျိုးတွေကြလူတွေကနေစီလာလာထုတ်တော့တိတ်ဆိတ်မှုငြိမ်သက်မှုမရဘူးတော့အသီးစားတဲ့တစ်ပင်မျိုးပေါ့ဒါနဲ့လူတွေကလာခူးကြပြူကြဆိုတော့တိတ်ဆိတ်ငြိမ်သက်မှုမရနိုင်ဒါလည်းမသွားဘူးလင်းတို့လိုလေးဆွဲတို့ရှိနေတဲ့တစ်ပင်မျိုးဒါလည်းတိတ်ဆိတ်မှုငြိမ်သက်မှုမရဘူးမသွားရဘူးမွေကင်းစားစီအောင်းနိုင်လောက်တဲ့အခေါင်းရှိတဲ့တစ်ပင်မျိုးပေါ့ဒီလိုတစ်ပင်မျိုးလည်းမသွားနဲ့အန္တရာယ်ရှိတယ် ကြောင်းတဲ့ရဲ့အလယ်မှာရှိတဲ့တစ်ပင်မျိုးမြတ်တန်ဃာတွေကိုကအသွားသောက်တန်ဃာတွေကသွားလာနေဆိုလည်းမလွယ်ဘူးဒီတစ်ပင်တွေကတော့ဘေးရလည်းမကင်းဘူးတမာရီလည်းပြက်လွယ်တယ်တည်ငြိမ်ကြောင်းလည်းမရနိုင်တဲ့အတွက်ရှောင်ရမယ်ဒူတင်ပြက်တာတော့မဟုတ်ဘူးဆိုဒီလိုပြောသွားတယ်ပေါ့ဗျာဒါကတော့ခွန်ကြီးတို့ဒူတင်နဲ့ပတ်သက်တာလေးတွေပေါ့နောက်ဒီနေ့ဒူတင်နဲ့ပတ်သက်တာလေးပြီးအောင်ပြောလိုက်ပါမယ်နော်အဲ့ဒါဗာလဲဆိုတော့နောက်တစ်ခုကတော့ဒီဒူတင်ကိုစောက်တရားတဲ့အားတော့ ခုနကသူကဒုတိယတစ်ခုကိုအကျိုးတွေထပ်ထပ်ပြောသလိုဒါရေပုံရအကျိုးပါဒုတိယစောက်တည်တဲ့ပုဂ္ဂိုလ်ကတော့ပစ္စည်းလေးပါပေါ့နော်ဆွမ်းသင်္ကကြောစီအလိုနဲ့တယ်ရောင်ရဲလွယ်တယ်ကိလေသာ ခေါင်းပါစေတယ်စိတ်ညင်ရရမှနေနိုင်တယ်ကိလေသာကိုဖြစ်စည်းတဲ့ကျင့်ကိုကျင့်နိုင်တယ်အာထောသောဝိရိယအာထောသောဝိရိယလုံလဝိရိယရှိတယ်ဒကာနမတွေကတော့နော်မွေးမြူလွယ်တယ်ပေါ့ဗျာ နောက်သီလရောင်ဒီလိုအလိုနဲတဲ့အတွက်ရောင်ရဲတဲ့အတွက်သီလတွေဖြူစင်ပြီးငြိမ့်ချနေနော်အကြောင်းမို့ရှေးတုန်းကဆရာတော်ကြီးလည်းမိန့်တာပါလေဆိုဒုတင်ဆောက်တည်ဖို့မှာရဟန်းဘွားရဟန်းတန်ဖို့မှာနားလေတယ်ဒါလည်းမိန့်သွားပါဘူးအဲ့တော့ဘုန်းကြီးတို့ဒါတွေကတော့ကိုတတ်နိုင်တဲ့စ조사ဆောက်တည်ကြရုံပါပဲအဲဒီနေ့ဟောပြောဆုဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။